မှန်သွားသည်ရကြသလားမရသေးဘူးအော်ဒီလောက်တူတူလေးတစ်ခေါက်ချပြီးရရောအဲ့ဒါရအောင်ဆိုလို့ရှိရင်တော့နှစ်နာရီပတ်လုံးချပြီးမှရမှာဟုတ်လားနှစ်နာရီပတ်လုံးချပြီးလို့တောင်ရမှာရပါမယ်မိမိရဲ့ရုပ်တွင်အစဉ်ပြေမပြေ လှမလားအချိုးကြမကြကိုသိရအောင်ပဂရိကြေးမှုန်ခေါ်တဲ့မှန်မှားကြည့်ပြီးတော့စစ်ဆေးရတယ်လို့စစ်ဆေးတဲ့အခါမှာမိမိရဲ့ညဏမှာဝဲချံမဲ့ပြောင်းညင်းတင်းတိတ်အစာရည်တဲ့မတင့်နေတဲ့အရာတွေအစွမ်းအထင်းအပေရေစတဲ့မတင့်နေတဲ့အရာတွေရှိလို့ရှိရင်အဲ့ဒါတွေကိုအဝတ်နဲ့တုပ်လို့ရေနဲ့ဆေးလို့လျော်လို့ ရေနဲ့ဆေးလို့မှမစင်နိုင်သေးတဲ့ဝေချံညင်းတင်းနေအစိုက်တဲ့အရာတွေကိုတော့ဆေးသိပ်လို့ဆေးဖို့လို့ဆေးထိုးလို့ဆေးစားလို့ပြောင်းစင်အောင်မိမိမျက်နှာမှာကြည်လင်အောင်အစွန်းအကွယ်အညစ်အပေအဖုအပိတ်တစ်ခုမှမရှိအောင်သုတ်တင်ပြရသလိုတဲ့မိမိရဲ့စိတ်အစဉ်မှာလည်းပဲလောဘအငြိအကျေးဒေါသမောဟမာနအငြိအကျေး အစရှိတဲ့မတင့်နဲ့မဖွယ်ရတဲ့စိတ်အငြိအကျေးတွေအဘိဇာဝိတမလောဘပြာပါဒဒေါသကောရဥပနာဟမခပလာတဣဒ္ဓမစ္စရိယသံဘတာရံဘမာနမဒအတိမာနပမာဒအစရှိတဲ့အငြိအကျေးတွေမိမိစိတ်တဏ္ဍမှာဝင်နေတယ်ဆိုလို့ရှိရင်အဲ့ဒီအငြိအကျေးတွေကိုဘုရားရှင်ရဲ့တရားတော်ဒီဟုသော အေးမုံမှန်ပြင်ပေါ်မှာတင်ပြီးတော့စစ်ဆေးပါတဲ့မိမိရဲ့စိတ်အစဉ်မှာဒီအငြိအကျေးတွေရှိသလားမရှိဘူးလားလို့ဆိုတာအဲဒါလိုတင်ပြီးစစ်ဆေးပါတဲ့ဘုရားရှင်ရဲ့ဒေသနာတော်ကျေးမုံပြင်နဲ့တိုက်ကြည့်လိုက်ရင်အဲ့ဒီကျေးမုံပြင်မှာတင်ကြည့်လိုက်ရင်မိမိစိတ်အစဉ်မှာလောဘအငြိအကျေးကတ္တလမကပုလားဒေါသအငြိအကျေးကတ္တလမကပုလားမာနအငြိအကျေးကတ္တလမကပုလားဆိုတာသိတယ်တဲ့ အဲ့ဒီအညစ်အကြေးတွေကတ်နေပြီဆိုလို့ရှိရင်တော့မကောင်းကျိုးဆင်းရဲကျိုးပဲပြီးတော့မှာပဲတဲ့ဒါကြောင့်အဲ့ဒီအညစ်အကြေးတွေကတ်လာရင်ဒီအညစ်အကြေးတွေကိုလျော်စေပြပါတဲ့ဘုရားရှင်ပေးထားတဲ့ဘုရားရှင်ဟောကြားတော်မူတဲ့ဤ6ဤအဲ့ဒီ6ဤမှာတနည်းနည်းနဲ့လျော်စေပြလိုက်ပါတဲ့စိတ်အညစ်အကြေးလိုက်တယ်အဲ့ဒါလို့လျော်စေပြလို့အဲ့ဒီစိတ်ဟာအညစ်အကြေးမတင်လို့ဖြူစင်တန်ရှင်းသွားပြီဆိုလို့ရှိရင် ဒီစိတ်ဟာမိမိကိုတတန္တရာလုံးတသက်လုံးတတန္တရာလုံးချမ်းသာအောင်ဆောင်ပေးပါလိမ့်မယ်တဲ့မိမိခန္ဓာကိုယ်ဟာချမ်းသာတုံအတ္တိပြပါလိမ့်မယ်မြတ်စွာဘုရားရဲ့ကြေးမုံမှန်ပြင်ဆိုတာအကျဉ်းချုပ်အားဖြင့်ဘုရားရှင်ဟောထားတဲ့ကြေးမုံမှန်ပြင်ရှိတယ်လေဘာလဲလို့ဆိုတော့ကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာ အကုသလာတာဝိဇဒုက္ခဥပါကလက္ခဏာအပြစ်အပြစ်ကင်းခြင်းအပြစ်ကင်းခြင်းဌာနကျိုးကိုပေးစေခြင်းသဘောရှိတဲ့တရားတွေကိုတဲ့ကောင်းတဲ့တရားတွေလို့ခေါ်တယ်တဲ့အပြစ်မကင်းခြင်းဆင်းရဲကျိုးကိုပေးခြင်းသဘောရှိတဲ့တရားတွေကိုတဲ့မကောင်းတဲ့တရားတွေလို့ခေါ်တယ်တဲ့ ကောင်းတဲ့တရားဆိုတာဖြူစင်တဲ့တရားပေါ့မကောင်းတဲ့တရားဆိုတာညင်မဲတဲ့တရားပဲအပြစ်ကင်းခြင်းကောင်းကျိုးချမ်းသာကိုပေးခြင်းလက္ခဏာရှိတဲ့တရားတွေကိုတဲ့ကောင်းတဲ့တရားဖြူစင်တဲ့တရားလို့မှတ်ရမယ်တဲ့အပြစ်မကင်းခြင်းမကောင်းကျိုးဆင်းရဲကျိုးကိုပေးခြင်းလက္ခဏာရှိတဲ့တရားတွေကို မကောင်းတဲ့တရားညစ်မဲတဲ့တရားလို့မှတ်ရမယ်တဲ့ဒါဘုရားရှင်ရဲ့ဒေသနာကြီးမှုပဲအဲ့ဒီကြီးမှုမှာမိမိစိတ်အစဉ်တင်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒါသိတယ်ဆိုကြပါစို့မိမိစိတ်ထဲမှာသူတစ်ပါးမနာလိုတဲ့အိတ်တာစိတ်ထားဖြစ်နေပြီအိတ်တာစိတ်ထားဖြစ်နေပြီဆိုလို့ရှိရင်မိမိတဲ့သူတစ်ပါးသားနေတာအဆင်အပြင်းဖြစ်စေ ပစ္စည်းဥစ္စာအပြင်ဖြစ်စေပညာဉာဏ်အရေးချင်းအပြင်ဖြစ်စေယာတုဌာနတရအပြင်ဖြစ်စေဂုံသိင်အပြင်ဖြစ်စေမြင့်တက်နေတာကိုမိမိကမနာလိုတော့ဘူးမနာလိုတဲ့စိတ်မိမိတဏ္ဍာမှာဖြစ်နေမနာလိုတဲ့စိတ်မိမိတဏ္ဍာမှာဖြစ်နေတော့အဲ့ဒီမနာလိုတဲ့စိတ်ဟာအဖြူလားအမဲလားကွဲပြားခြင်းရင်အခွဏဒေသနာကြေးမှုမှန်ပေါ်မှာတင်ပြီးစစ်စစ် အမှတ်တမဲ့နေတဲ့အခါကျတော့ဒီမနာလိုတဲ့စိတ်ထားဟာကောင်းတယ်လို့ပဲထင်နေတာပဲကောင်းတဲ့စိတ်ပဲလို့ထင်နေတာပဲကောင်းတဲ့စိတ်လို့ထင်နေရင်ကုသိုလ်စိတ်လို့ထင်နေမှာပဲသူများပေါ်မနာလိုနေရနေရနေတာကိုပဲကိုကိုကိုသဘောကျနေတာအရသာခံနေတာအဲ့ဒါဒေသနာကျင်းပုံကဘယ်လိုဆိုသလဲ အပြစ်ကင်းခြင်းကောင်းကျိုးချမ်းသာပေးခြင်းလက္ခဏာရှိတဲ့တရားဟာကောင်းတဲ့တရားရှုစင်တဲ့တရားအပြစ်မကင်းခြင်းမကောင်းကျိုးဆိုးကျိုးကိုပေးခြင်းလက္ခဏာရှိတဲ့တရားဟာမကောင်းတဲ့တရားညစ်မဲ့တဲ့တရားလို့ဆိုတယ်။ကိုင်းတာဖြစ်ရင်မိမိစိတ်ထဲမှာဖြစ်နေတဲ့သူတစ်ပါးပေါ်မနာလိုတဲ့အိတ်တာတရားဟာအပြစ်ကင်းသလား ကောင်းကျိုးချမ်းသာပေးသလားအပြစ်မကင်းဘူးလားဆိုကြကိုကိုပဲပေးမလားစစ်ကြည့်လိုက်စစ်ကြည့်တော့ပြိတ္တတို့မိမိတဏ္ဍာမှာဖြစ်နေတဲ့မနာလိုတဲ့အိတ်တာသဘောလေးဟာဒီအိတ်တာသဘောဟာသူရှိနေတဲ့အတွက်ကောင်းကျိုးချမ်းသာကိုပေးမယ်လို့ထင်သလားဆိုးကျိုးကိုပေးမယ်လို့ထင်သလားဆိုးကျိုးဆင်းရဲကျိုးကိုပေးမယ်မဟုတ်လား ဆိုကျိုးဆင်းရဲကျိုးကိုပေးတယ်ဆိုလို့ရှိရင်ဒီအိတ်တာတရားကိုအပြစ်ကင်းတယ်ခေါ်မလားအပြစ်မကင်းဘူးခေါ်မလားအပြစ်မကင်းဘူးဆိုလို့ရှိရင်သူ့ကိုဖြူစင်တဲ့တရားလို့ခေါ်မလားညစ်မဲတဲ့တရားလို့ခေါ်မလားညစ်မဲလို့ညစ်မဲတဲ့တရားဆိုတော့သူကုသိုလ်လားအကုသိုလ်လားဟောကဲဘုရားရှင်ရဲ့ဒေသနာကျင်းပုံပေါ်တင်စစ်လိုက်တဲ့အခါကျတော့မိမိစိတ်မှာဖြစ်ပေါ်နေတဲ့ဒီအိတ်တာဟာညင်မဲတဲ့တရားလို့ ထွက်လာသလားအဖြေထွက်လာသလားဖြူစင်းတဲ့တရားလို့အဖြေထွက်လာသလားညင်မဲတဲ့တရားလို့အဖြေထွက်လာပြီဆိုတော့ကအဲ့ဒီညင်မဲတဲ့တရားကိုမိမိကသိမ့်ပိုက်လက်ခံထားမယ်ဆိုလို့ရှိရင်မိမိဟာကောင်းကျိုးချမ်းသာကျိုးရမလားဆိုးကျိုးဆင်းရဲကျိုးရမလားဆိုးကျိုးဆင်းရဲကျိုးရမယ်ဆိုလို့ရှိရင်အဲ့ဒီညင်မဲတဲ့တရားကိုပယ်သင့်သလားသိမ့်ပိုက်ထားသင့်သလားပယ်သင့်တယ်တဲ့ ဒါကြောင့်အဲ့ဒီနီးနဲ့ဘုရားရှင်ရဲ့ဒေသနာကျင်းပုံမှန်ပေါ်မှာတင်းပြီးမိမိစိတ်အစဉ်ကိုစစ်ဆေးပါစစ်ဆေးလို့မလို့အဲ့ဒါလို့အဆက်အပြောက်အစွမ်းအထင်းဆိုတဲ့အညစ်အကြေးအိတ်တာလိုဟာမျိုးတွေသိုးကြိုးဆင်းရဲကြိုးကိုပေးတတ်တဲ့အပြစ်မကင်းတဲ့တရားတွေစိတ်ထားတွေမိမိစိတ်တဏ္ဍဝင်နေရင်မိမိစိတ်ဟာညင်နွမ်းနေပြီတဲ့မိမိဟာဒီစိတ်ကြောင့်ပဲမကြမတင်မဲမကောင်းကျိုးဆင်းရဲကျိုးကိုရတော့မယ်အခုလည်းပဲမကောင်းကျိုးဆင်းရဲကျိုးပဲရနေတာပဲတဲ့ဒါကြောင့် အဲ့ဒီမကောင်းကျိုးဆင်းရဲကျိုးပပျောက်ခြင်းရင်သူရဲ့အကြောင်းတရားဖြစ်တဲ့ညင်မဲတဲ့ဒီအိတ်တာစိတ်ထားအစရှိတဲ့စိတ်ထားတွေကိုပယ်ပယ်ရှားပြရမယ်တဲ့ပယ်ရှားတဲ့အခါကျတော့ဘာနဲ့ပယ်ရမလဲဆိုတော့နီး6ပါးမှာတမျိုးမျိုးနဲ့ပယ်ရမယ်တဲ့အဲ့ဒီနီး6ပါးထပ်ပြောအောင်မှာပေါ့အရင်တော့ထပ်ပြောအောင်မှာပေါ့ဆိုအရင်တော့ပြောဘူးတလို့လို့ပဲပြောပြပြောဘူးကြလားပြိတ္တတို့သိကြလားဟုတ် ဟုတ်မှာဟုတ်ရလားမသိဘူးအဲ့ဒါထပ်ပြောရမယ်နော်အခုတော့မပြောသေးဘူးအချိန်မကြီးရသေးဘူးအစတင့်တွင်မနစိတ်အလှကိုနင်းညမရွေတင်စစ်ဆေးလောဆိုတဲ့စကားလေးအတိပဲသိစေချင်တော့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြေးမုံပြင်ဝယ်တင့်တွင်မနစိတ်အလှကိုနင်းညမရွေတင်စစ်ဆေးလောမြတ်စွာဘုရားရဲ့ ဓမ္မခေါ်တဲ့ဒေသနာကြေးမုံပြင်ဆိုတာဘလို့ဟာခေါ်တာလဲအဲ့ဒီမှာဘလို့တင်းပြီးတော့မိမိစိတ်အစဉ်စစ်ဆေးရမလဲဆိုတာသိစေခြင်းလို့ဒီနေရာလေးနည်းနည်းလေးဖြတ်ရပ်ပြီးပြောတာနော်အဲ့ဒီခုနဟာအခြေခံပဲကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလာသာဝိဇ္ဇဒုက္ခဥပါကလက္ခဏာဆိုတာပဓာနာကြေးမုံမှန်ကြီးပဲဒီကြေးမုံမှန်မို့တင်ကြည့်မလွဲတော့ဒီတော့အပြစ်ကင်းခြင်း ကောင်းကျိုးချမ်းသာပေးခြင်းလက္ခဏာရှိတဲ့တရားဟာဖြူစင်တဲ့အဲကောင်းတဲ့တရားဖြူစင်တဲ့တရားတဲ့အပြစ်မကင်းခြင်းဆိုးကျိုးဆင်းရဲကျိုးကိုပေးခြင်းလက္ခဏာရှိတဲ့တရားဟာမကောင်းတဲ့တရားညှင်းမဲတဲ့တရားတဲ့ဒါတခုကင်ထားလို့ရှိရင်ပြီးတာပဲအဲ့ဒါဆိုလို့ရှိရင် ဒီသဘောအခြေခံသဘောနားလည်ထားတဲ့ပုဂ္ဂိုလ်ဆိုရင်ကုသိုလ်အကုသိုလ်ကိုတိတိကျကျပိုင်ပိုင်နိုင်နိုင်သေးသေးချာချာရှင်းရှင်းလင်းလင်းပြက်ပြက်သားသားခွဲခြားနိုင်တယ်ဒါကိုဒီအခြေခံသဘောကိုနားမလည်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ကုသိုလ်အကုသိုလ်ကောင်းတဲ့တရားနဲ့မကောင်းတဲ့တရားအဖြူနဲ့တရားအဖြူတရားနဲ့အမဲတရားခွဲခြားပြီးမသိနိုင်ဘူးတချို့ကိစ္စတွေမှာလွယ်ကူပေမဲ့တချို့ကိစ္စတွေမှာရောထွေရောထွေဖြစ်နေတာတဲ့ ဒီအခြေခံတရားကိုသဘောပေါက်ထားပြီဆိုလို့ရှိရင်ဘယ်နေရာမှရောစရာထွေးစရာမရှိတော့ရှင်းလို့လင်းလို့ပြတ်သားလို့လည်းပြင်မှာဆင်သွားတယ်လို့အထင်ရှားကြီးပဲအဲ့ဒီမှာတခုရှိတာကအပြည့်ကင်းတယ်ဆိုတာဘာကြောင့်ကင်းတယ်လဲဆိုတော့ကောင်းကျိုးချမ်းသာကျိုးကိုပေးတတ်လို့အပြည့်ကင်းတယ်အဲ့ဒီအပြစ်ကင်းတဲ့တရားကိုကုသိုလ်ကောင်းတဲ့တရားဖြူစင်တဲ့တရားအပြစ်မကင်းမှုအပြစ်မကင်းမှုလို့ပြောတာဘာကြောင့်လဲ မကောင်းညိုဆင်းရဲကျိုးကိုဆိုးကျိုးဆင်းရဲကျိုးကိုပေးတတ်လို့အပြစ်မကင်းဘူးအဲ့ဒီအပြစ်မကင်းတဲ့တရားဟာအကုသို့ညင်မဲတဲ့တရားပဲမကောင်းတဲ့တရားပဲဒီဒီသဘောကိုသေသေးချာချာပိုင်ပိုင်နိုင်နိုင်သိထားတယ်ဒီအခြေခံသိမထားဘူးဆိုလို့ရှိရင်တချို့နေရာတွေမှာအဖြူမဲခွဲဖို့တဲပြီးမလွယ်ဘူးအဖြူမဲခွဲဖို့မလွယ်ဘူးတဲ့ဒီတော့အဲ့ဒီမှာကောင်းကျိုးချမ်းသာကျိုးဆိုတဲ့နေရာမှာ အယက်စကားနဲ့ပို့ပြီးရှင်းအောင်ပြောရင် ကောင်းကျိုးချမ်းသာကျိုးဆိုတာမိမိသူတစ်ပါးနှစ်ဦးလုံးကိုမထိခိုက်စေတဲ့အကျိုးကိုပေးတာဒါကိုကောင်းကျိုးချမ်းသာလို့ကျိုးလို့ပြောတာမိမိကိုလည်းမထိခိုက်စေတဲ့အကျိုးသူတစ်ပါးကိုလည်းမထိခိုက်မနစ်နာစေတဲ့အကျိုးပေးတာအဲ့ဒီအကျိုးမျိုးကိုကောင်းကျိုးချမ်းသာကျိုးလို့ပြောတယ်ဆိုကျိုးဆင်းရဲကျိုးဆိုတာမိမိကိုပဲဖြစ်စေသူတစ်ပါးကိုပဲဖြစ်စေ ထိခိုက်နစ်နာစေတဲ့အကျိုးမျိုးကိုဆိုးကျိုးဆင်းရဲကျိုးခေါ်တယ်မိမိကိုထိခိုက်ရင်လည်းဒီအကျိုးဟာဆိုးကျိုးဆင်းရဲကျိုးပဲသူတို့ဘာကိုထိခိုက်လို့ရှိရင်လည်းဒီအကျိုးဟာဆိုးကျိုးဆင်းရဲကျိုးပဲအဲဒါကြောင့်မလို့မိမိကိုသူတို့ဘာကိုမထိခိုက်တော့မှမိမိကိုထိခိုက်စေတဲ့တရားဆိုလို့ရှိရင်တော့အဲ့ဒါဆိုးကျိုးဆင်းရဲကျိုးအကျိုးဆိုလို့ရှိရင်တော့ဆိုးကျိုးဆင်းရဲကျိုးပဲဒါကြောင့်မလို့အဲ့ဒီဆိုးကျိုးဆင်းရဲကျိုးဖြစ်စေတတ်တဲ့တရားဟာအပြစ်မကင်းမှုပဲမိမိလည်းမထိခိုက်စေနဲ့သူတို့ဘာကိုလည်းမထိခိုက်စေနဲ့ဒီလိုဆိုလို့ရှိရင်တော့အပြစ်ကင်းပြီအဲ့ဒါကုသိုလ်ပဲ ဒါကြောင့်မြတ်ဗျာဗုဒ္ဓဟောညွှန်းပြသည့်ဓမ္မကြည်လင်ကြည်မုံပြင်ဝဲတင့်တွင်မနာစိတ်အလှကိုနိညာမရွေ့တင်စစ်စေလောညစ်ကြေးကိလေတွေ့ခဲ့ပြီတော့၆ထွေနီးဖြင့်ပျောက်စေလွင်မှမလင့်မကြာတင့်ခန္ဓာသည်ချမ်းသာဖုံးလိုက်မှန်သွားသည်ရှေ့ပိုင်းကဥပမာနောက်ပိုင်းကဥပမေယ ဒီဆောင်ပုတ်မှာထားကြဆိုအဲ့ဒါကိုအဲနောက်ပိုင်းကြတော့မှပဲတရားနောက်ပိုင်းကြတော့မှပဲနီး6ပါးနဲ့ဘယ်လိုဆေးကြောတုတ်တင်ပြီးတော့စိတ်ကိုဖြူစင်စေရတယ်ဆိုတာပြောရအရင်တစ်ပတ်ကဆုံးခဲ့တာကဘာမှဆုံးခဲ့တယ်လဲဆိုတော့စိတ်ကိုညင်မဲစေရတဲ့တရား36ပါးတဲ့36ပါးတော့မကပါဘူးအဲ့ဒီ36ပါးတဲ့ပိုတဲ့တရားတွေလည်းပဲအခုန ဘုရားရှင်ရဲ့ဒေသနာကျေးမုံမြင်တင်ကြည့်လို့ဖို့မကောင်းတဲ့တရားအညစ်မဲ့တရားပဲလို့သိတယ်ဆိုလို့ရှိရင်သူတို့လည်းတရားမှာပဲသူတို့လည်းစိတ်ညစ်မဲ့စေတဲ့တရားပဲတဲ့အဲ့16ပါးကဘာတွေလဲလို့ဆိုတော့အရင်ကပြောခဲ့ပြီအဘိဓါသူတို့ဘာစိစိမ်ကိုရလို့သမှုရှေ့ရှုကြံစည်ခြင်းဝိသမလောဘမတရားလောဘမတရားလူကျင်ခြင်းဗျာပါဒ သူတစ်ပါးကိုပျက်စီးစေလိုခြင်းဖျက်ဆီးခြင်းခြင်းပြာပါဒကောဒစိတ်ဆိုးခြင်းဥပနာဟယံညိုးဖွဲ့ခြင်းမေခသူကျေးဇူးကိုခြေဖြတ်ခြင်းမိမိပေါ်တင်နေတဲ့ကျေးဇူးကိုပြန်မဆက်ဖဲနဲ့ကျေးဇူးကမ်းတာကိုဆိုလိုတယ်သူကျေးဇူးကိုခြေဖြတ်ခြင်းပလာတာသူကျေးဇူးခြေပြတာများတချို့ကအကုသိုလ်လို့ထင်တာမဟုတ်ဘူးကျေးဇူးအမတန်ကြီးပြုထားတဲ့ပုဂ္ဂိုလ်တောင်မှပဲပြုထားတဲ့ကျေးဇူးတွေကိုမထောက်ထားဘဲနဲ့ အဲ့ဒီမိမိပေါ်ကျေးဇူးပြုတဲ့ပုဂ္ဂိုလ်ကိုနစ်နာအောင်ပြောတယ်ဆိုတယ်ပြုတယ်မူတယ်စိတ်ထားတယ်ကျေးဇူးချေဖြစ်တာတွေပလာတဂုံကြီးမတူတဲ့လူကိုတက်ပြီးပြိုင်တာမိမိရဲ့သားနေတဲ့လူကိုတက်ပြိုင်တာမိမိတဲ့သားနေတဲ့လူတက်ပြိုင်တာတော့တခြားတခြားလူတွေမှာတော့မသိပါဘူးစာရေးဆရာတွေမှာတော့တွေ့တွေ့နေရတယ်သူတို့ကတော့စာတွေနဲ့ရေးရေးနေတာကိုစာတွေနဲ့ရေးတယ်ဆိုတော့ကစာရွက်ပေါ်မှာစလုံးထင်တော့လူတိုင်းဖတ်မှတ်တမ်းဝင်နေတယ် အဲ့တော့သိနေရတယ်တချို့များအင်မတန်နာမည်ကြီးတဲ့နာမည်ကြီးတဲ့လူသည်များလူလက်ခံများနေတဲ့စာရေးဆရာကြီးတွေကိုကဘာမှမဟုတ်သေးပဲနဲ့ထပြီးတော့မတောက်တစ်ခေါက်နဲ့ထဝေပါညတယ်ပလာဒပေါ့ဂုံကြီးမတူတဲ့လူကတက်ပြိုင်တာအဲ့ဒါကသူတို့မှရည်ရွယ်ချက်ရှိတယ်ဘာလဲဆိုတော့ငါကနာမည်ရတာမဟုတ်သေးဘူးကိုဆရာကြီးကနာမည်ရတာအဲ့ဒါငါကအဝေဘာမတက်လို့မလို့ငါကို သူများကကဲ့ရလဲအရေးကိစ္စမရှိဘူးအဲအ ਨੇ ဆုံးငါနာမည်ကတော့ထင်ပေါ်သွားမှာပဲဆိုတဲ့ရည်ရွယ်ချက်နဲ့လောက်တာစာရေးဆရာအတိုင်းဝိုင်းနေတော့အဟာရှိတယ်နာမည်ကြီးတဲ့လူကိုထားပြီးဝေဖန်လိုက်မယ်ဆိုလို့ရှိရင်အဲသူလက်နာမည်ထွက်လာတယ်အညစ်ကြီးပဲမစ္စရိယနှမျောတာတွန့်တူတာဝန်တူတာဒါမစ္စရိယသူလည်းအညစ်ကြီးပဲဒီမစ္စရိယမှာ အရာထဲကသိထားတာတော့တမျိုးပဲသိထားတယ်မိမိပစ္စည်းကိုမပေးလို့သာမစွန့်လို့တာမလှူလို့မတန်းလို့တာဒါကူပဲမစ္စရိယလို့ဒီလောက်ပဲသိထားတယ်ကျမ်းဂန်မှာတော့အဲ့လောက်မကပါဘူးဖော်ပြထားတယ်ကုလမစ္စရိယလာဘမစ္စရိယအာဝါဒမစ္စရိယဝဏမစ္စရိယဓမ္မမစ္စရိယလို့မစ္စရိယ၅မျိုးဖော်ပြထားတယ်ကုလမစ္စရိယဆိုတာအမျိုး၌ဝန်တိုခြင်းနဲ့ အမျိုး၌ဝန်တိုတယ်ဆိုတာအပေါင်းအဖော်မိတ်ဆွေသင်္ဃဟမှာဝန်တိုတယ်ပေါ့လေဆိုလိုတာကမိမိနဲ့ဆက်ဆံနေတဲ့ပုဂ္ဂိုလ်သူတစ်ပါးကလာပြီးမဆက်ဆံစေလိုဘူးမိမိကိုခင်းနေတဲ့ပုဂ္ဂိုလ်သူတစ်ပါးကလာပြီးမခင်းစေလိုဘူးအဲ့ဒီပုဂ္ဂိုလ်ကလည်းသူတစ်ပါးကိုသွားမခင်းစေခြင်းဘူးအဲ့ဒါကုလမစ္စရိယခေါ်တယ်အဲ့ဒါကဘယ်ကြမှာပို့ထင်ကြလဲလို့ဆိုတော့အမျိုးသားနဲ့အမျိုးသမီး ဆန်းဆန်းပြားပြားမေတ္တာထားတဲ့အခါကျတော့မှပိုးထင်ရှားတယ်။ဗါတဲ့အဲဆန်းဆန်းတပင်တင်းဗာတင်းညာတင်းဆိုတာပဲ။တခါကြီးဥပညောဗါတဲ့တို့မျက်စပ်ပိုးအဲမျက်စပ်ပိုးဝင်ဆန်းတပင်တင်းချစ်ချင်းမရသူတစ်ပါးအနာထိုင်မခံနိုင်အဲ့ဒါအဲ့ဒါကုလမစ္စရိယပဲကုလမစ္စရိယပဲ နည်းနည်းလေးမှအနာလာတည်တာမကြိုက်ဘူးမိမိရဲ့မေတ္တာထားဘက်ကသူရမနာသွားထိုင်တာလည်းမကြိုက်မျက်စိလေးနဲ့နည်းနည်းပါးပါးလေးစောင့်ကြည့်တာလည်းမကြိုက်စကားလေးတူတူပြောတာလည်းမကြိုက်အဲ့ဒါကုလမစ္စရိယပဲအင်မတန်ထင်ရှားတယ်မျက်စပ်ပိုးဝင်ဆန်တပင်တင်းဆန်တပင်တင်းနဲ့ဆန်လေးတပင်နဲ့တင်းတာတင်းတာတော့မခံနိုင်နော် ဆန်တပြုံလုံးများဆွဲလိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီလိုဘယ်လိုနေမလဲမသိဘူးအဲ့ဒါကုလမစ္စရိယတဲ့လာဘမစ္စရိယဆိုတာမိမိမှာပစ္စည်းပစ္စယတွေရနေတယ်အဲ့ဒီရနေတယ်လို့သူများမိမိရတယ်လို့သူများရတာကိုမကြိုက်ဘူးလာဘမစ္စရိယမိမိတနေ့ကိုအဝတ်20 30နဲ့လဲနိုင်လောက်အောင်မိမိမှာအဝတ်တွေပေါ်တာ အဲတခြားလူကမိမိမလိုလားတဲ့လူကမိမိလောက်ဒီနေ့မှအဝတ်နှစ်စုံသုံးစုံလဲလဲနိုင်အောင်သူ့မှာအဝတ်ပေါ်လာတာမိမိကမကြိုက်ဘူးမိမိတဲ့သူကညံ့နေစေခြင်းနှိပ်နေစေခြင်းနဲ့မိမိကိုမိလာပြီဆိုလို့ရှိရင်တော့မကြိုက်တော့ဘူးအဲ့ဒါလာဘမစ္စရိယဘုန်းကြီးတွေကြတော့လာဘမစ္စရိယဆိုတာဘုန်းကြီးတစ်ပါးကဘုန်းကြီးတဲ့လက်တပကာတွေပေါ်များတယ်ဆိုရင်အဲ့ဒီပေါ်များနေတာ တခြားဘုန်းကြီးကသူ့လောက်မပေါ်ဘူးဒါမှမဟုတ်တဖြည်းဖြည်းတဖြည်းဖြည်းအဲ့ဒီဘုန်းကြီးကလည်းသူ့အစွမ်းအစနဲ့သူ့ဘုံကံပါရမီနဲ့ဘုန်းကြီးလာပြီဆိုလို့ရှိရင်အဲ့ဒီမြင့်နေတဲ့ဘုန်းကြီးကအင်းဒီဘုန်းကြီးငါငါလောက်လက်လာပါပေါ်လာတော့မှာပဲမပေါ်ရင်ကောက်မှာပဲဆိုပြီးတော့မကြိုက်အဲ့ဒါကုလမစ္စရိအဲလာဘမစ္စရိယအဲ့ဒါကြတော့ဒီလိုမဟုတ်ဘူးတူကပစ္စည်းပစ္စည်းလက်လာပါတွေတိတ်ညာနေပြီတခြားတူကမရှိဘူးဆိုအဲမရှိတဲ့လူကရှိတဲ့ပုံကိုလှမ်းပြီးတော့ မရှိရမကြည့်ရတာမနှစ်မြို့တာမိမိရဲ့ပစ္စည်းပစ္စည်းတွေသားနေတာကိုမနာလို့တာဒါအိတ်တာသူကတော့မိမိလောက်အဆင့်တန်းဖြစ်လာမှပြီးလာမှကိုမနာလို့အဲမကြိုက်တာမနှစ်မြို့တာဒါကလာဘမစ္စရိယခေါ်တယ်အာဝါဒမစ္စရိယဆိုတာကနေအိမ်အိယာနေရာမှာဝန်တူတာအာဝါဒမှာဝန်တူတာအာဝါဒဆိုတာနေရတဲ့အဆောက် ဝန်လိုတာမိမိအိမ်သူတော်ဘာလာနေတာမကြိုက်ဘူးအိမ်ကတော့အကျယ်ကြီးပဲအခန်းနေလဲပုံလို့ပဲဒါပေမဲ့လို့ခဏတပြုတ်ဧည့်သည်လားတဲတာတော့မကြိုက်နိုင်ဘူးဒီဧည့်သည်တွေကလည်းရှုပ်ရှုပ်ရှုပ်ရမှာတကယ်လို့ဆိုခေါ်တယ်သွားတဲပါလားခေါ်တယ်တဲเสียစီတာဧည့်သည်လို့မကြိုက်ဘူးဘုန်းကြီးများဆိုလို့ရှိရင်လည်းမိမိနေတဲ့အကြောင်းသူတော်ဘာလာပြီးနေရင်မကြိုက်ဘူးအခဏတပြုတ်အာဂန်တို့နှစ်ရက်သုံးရက်လာတာတော့မှပဲမကြိုက်နိုင်ဘူး အဲ့ဒီမကြိုက်နိုင်ဘူးဆိုရင်အဲ့ဒါကုလမစ္စရိအဲ့အာဝါဒမစ္စရိယအမှန်တန်ဆိုးတဲ့တရားပဲအာဝါဒမစ္စရိယဖြစ်ပြီဆိုလို့ရှိရင်တော့ငရဲဦးသောက်ထိုးကြတာတက်တေတာရကတွေဖရာလက်ထက်ကအများကြီးရှိတယ်ဘုန်းကြီးတစ်ပါးအတူတူပဲနော်ဟိုဘုန်းကြီးတွေဒါဖရာရှင်ကသာသနာတော် သာသနာတော်ကြီးကိုဘုရားရှင်ကထိမ့်သိမ့်ပြီးတော့ပြုစုထွန်းကားအောင်လုပ်နေရတဲ့အခါကျတော့အရေးကြီးတာကလက်ရင်းဖြစ်နေတဲ့ဘုန်းကြီးတွေကအရေးကြီးတော့ဘုန်းကြီးတွေကိုသာဥတည်ပြီးတော့တရားတော်တွေဟောရပေတဲ့လည်းပဲအမှန်ကလူတွေလက်ဓာတွေကိုတတိထားပြီးတော့လိုက်နာဆောင်စည်းရမှာတွေမလိုက်နာမဆောင်စည်းဘူးဆိုလို့ရှိရင်တော့အပြစ်များတာပဲဘုန်းကြီးတစ်ပါးမြတ်စွာဘုရားလက်ထက်က မြတ်စွာဘုရားလက်ထက်ဆိုကသမမြတ်စွာဘုရားလက်ထက်နဲ့တူတာဟုတ်တယ်အဲ့ဒီတုန်းကကျောင်းနိုင်ဘုန်းကြီးတစ်ပါးသူ့ကျောင်းသားကအင်မတန်ကြည်ကြည်ပြူပြူနဲ့လှူတန်းနေတယ်ကြီးညိုးနေတယ်ဒါပေမဲ့ဘုန်းကြီးရတဲ့အနေထိုင်ကြီးကောင်းလာတာတော့မဟုတ်ပါဘူးတော်ယုံသိယုံပါပဲအကျင့်သီလတိတ်ခါလဲတော်ယုံသိယုံပဲပရိယပရိပါဆိုတာလဲတော်ယုံသိယုံပဲတိတ်ပြီးအာယုံကြီးပြုတ်ဖြစ်လာအောင်တော့မဟုတ်ဘူးဒါပေမဲ့လို့ ဒီဒေသမှာဘုန်းကြီးကကြားတဲ့အခါကျတော့ဒီဘုန်းကြီးပဲညီညိုပစ္စည်းကကိုယ်ဝယ်လို့မလို့ကြောင်းတကာကအဲတော်တော်ကြီးကြီးညိုညိုဖြစ်နေတာဒါနဲ့ဒီနေ့တော့အာဂန္ဓုဘုန်းကြီးတစ်ပါးကြွလာတယ်အာဂန္ဓုဘုန်းကြီးတစ်ပါးကြွလာတော့ကြောင်းတကာနဲ့အရင်တွေ့တယ်ကြောင်းတကာနဲ့တွေ့တော့ကြောင်းတကာအရှင်ဘုရားဘယ်ကကြွလာဗလဲဘယ်ကလာတယ်အာလပတ်တန်လပတ်ပြောတော့ဒီဘုန်းကြီးရဲ့ပြောပုံဆိုပုံနဲ့အကျင့်သိက္ခာပြီးတော့သူ့ရဲ့အိန္ဒြေကြည်လင်တဲ့အိန္ဒြေ ငြိမ်သက်တဲ့အိန္ဒြေတည်ကြည်တဲ့အိန္ဒြေကိုကြောင့်တကာကတွေ့ပြီးတော့ကြီးညိုတယ်ကြီးညိုတော့ရှင်ဘုရားဒီနေ့တညတော့တပည့်တော်အကြောင်းသတင်းသုံးပါဗျာကြောင်းမှာကြောင်းနေဘုန်းကြီးလည်းရှိပါတယ်အဲတပည့်တော်ရှင်ဘုရားကိုဆုံးကပ်ချင်ပါတယ်ဗျာအဲနဲ့ပြန်မနဲ့ကြတော့ဆုံးကပ်ဖို့ကြောက်ထားပြီးတော့ကြောင်းလိုက်ဖို့ကြောင်းလိုက်ဖို့တဲ့အခါကျတော့လိုက်ဖို့ပြီးတော့အာဝါတိကဘုန်းကြီးနဲ့တကြောင်းစီပဲတခြားကြောင်းမှာပဲနေရာပြင်ပြီးပြင်ပြီးတော့ပေးတယ် ညင်ပေးပြီးတော့တယ်ကြီးဆိုင်တာကိုဒီတကကနောက်ရောက်လာတဲ့အာဂနုအမှန်ကအာဂနုဆိုတာဆိုက်ဂယုဆိုင်မှာကအာဝတိကဘုန်းကြီးကပို့ပြီးဆက်ရအခုတော့အာဝတိကဘုန်းကြီးကမလွဲတာမလွဲမလွဲတာလွဲတာလက်ခံထားရုံလက်ခံထားရတယ်ဒီကကပဲပြုစုစောင့်ရှောက်နေရတယ်ဒီကကတလောက်ပြုစုစောင့်ရှောက်နေတဲ့အခါကျတော့အာဝတိကဘုန်းကြီးကမကြိုက်တော့ငါတကာကငါကိုတောင်တလောက်မပြုစုမစောင့်ရှောက်ဘူးဘုန်းကြီးကိုငါတဲ့တောင်မှပူပူပြုစုစောင့်ရှောက်သေးတယ်ဆိုတော့သူ့မှာ ကုလမစ္စရိယာရောအိတ်ပါရောနှမျိုးလုံးပါနေတယ်ခေါ်ဘုန်းကြီးကမိမိလောက်ပြုစုဆောင်လျှောက်တာမကြိုက်တာကကုလမစ္စရိယကုလမစ္စရိယနောက်မိမိရဲ့သားပြီးပြုစုဆောင်လျှောက်တာမကြိုက်တာကအိတ်တာအမလေးဘုန်းကြီးအဲ့ဒါတတိထားစရာတိတ်ကောင်းတော့ပဲဘုန်းကြီးလောကရဲ့ဒါတွေကရှိကြတာအဲ့ဒါရှိပြီအဲ့ဒါဒီအိတ်တာအမွေနောက်ခံရပြီမစ္စရိယအမွေနောက်ခံရပြီဆိုလို့ရှိရင်တော့အင်မတန်ကိုခင်တဲ့မင်းရဲ့ပုံကိုချင်းလဲကိုယ်ရဲ့ထွက်ကုန်တာပဲ အမှန်တတိထားเสียကောင်းတဲ့တရားဒါတရားကကြောက်ခဲ့တယ်အာဂနုအာဝတိကဘုန်းကြီးရှင်ဘုရားဒီပြီးတော့အာဂနုဘုန်းကြီးနဲ့တကွအရှင်ဘုရားကိုနဲ့ပြန်မနဲ့အာယုံဆုံးကပ်ပြရစီဘုရားဆုံးဆုံးပုံပေးကြပါရှင်ဘုရားကြွတဲ့ခါကျတော့အာဂအာဂနုဘုန်းကြီးလည်းပြင့်ခဲ့ပါရောက်သွားတယ်ဒါနဲ့နောက်တနေ့မနေ့ကျတော့မနေ့ဆိုတော့အာယုံတက်ကျတော့အာဂနုကဘုန်းကြီးထားတယ် အဲအာဝတိကဘုန်းကြီးထားတယ်အာဂန္ဓုကဘုန်းကြီးကတော့သူကတော့ညလည်းနည်းနည်းပါးပါးပဲကျင့်ပြီးတော့တရားပဲနှလုံးသွင်းနေတာဟုတ်ယဟန္တာပါယဟန္တာမှာဇံရအပိညာဏယဟဇံအပိညာဏဘုန်းကြီးယဟန္တာပဲသိကျင့်တာမဟုတ်ပါဘူးကျင့်ပြီးတရားနှလုံးသွင်းနေတယ်အာဂန္ဓုဆိုတာရှိကတော့လို့ပဲဖြစ်မလဲအာဝတိကဘုန်းကြီးကကျောင်းနေဘုန်းကြီးကရှေ့ဆောင်ပြီးတော့ပင့်မသားနဲ့ဧည့်သည်ဘုန်းကြီးအာဂန္ဓုဘုန်းကြီးဆိုတာလက်ရတာမျိုးပဲ ။ဒါဒီတော့အာဝါတိကဘုံကြီးအကြောင်းနေဘုံကြီးကမနဲ့သောထဆက်အာယုန်တက်ထပြီးတဲ့နောက်သင်္ကန်းမှာယုံပြီးတော့ဆွမ်းစားသွားမယ်ဆိုပြီးတော့မလုပ်တယ်လဲဆိုတော့အာဂနုဘုံကြီးတင်းတုံးတဲ့ကြောင်းသွားအဲအာဂနုဘုံကြီးတင်းတုံးတဲ့ကြောင်းမဟုတ်ပါဘူးလေဆွမ်းစားသွားဆွမ်းခံသွားလို့ရှိရင်အချက်ပေးတဲ့ကြောက်စီကိုခောက်ရတာကိုကြောက်စီခောက်တယ်ဆိုလို့ရှိရင် ကြောက်စီခောက်တဲ့နေရာလာစုစုပြီးလို့စုံတဲ့အခါကျတော့မှကြွကြရတာအဲဒီဘုန်းကြီးကဘာလုပ်လဲဆိုတော့အာဝတိကဘုန်းကြီးကအာဝတိကဘုန်းကြီးကမလုပ်လဲဆိုတော့အဲ့ဒီကြောက်စီကိုသူကသွားပြီးကြောက်စီခောက်တယ်ဘာနဲ့ခောက်တယ်လဲဆိုလက်သေးလေးနဲ့ထပ်ထပ်ထပ်ထပ်ဆိုခောက်လိုက်တယ်ဒီလောက်တော့ညီမမဟုတ်ပါဘူး အခုဒီကထထထထဆိုတာပြိဿကြားရလားကြားပါတယ်သူလက်သက်နဲ့ကြောက်စီခောက်တာဒါတော့ကြားပါမလားကြားပါဘူးခောက်တယ်နှခါသုံးခါခောက်တယ်ခောက်ပြီးတော့သူခဏစောင့်တယ်ခဏစောင့်ပြီးတော့အဲဒီအကန်ဘုန်းကြီးတဲ့အဲကြီးတဲ့ဘုန်းကြီးပဲကြောက်စီတလောက်ခောက်နေတာတော့သူမကြောက်ဘူးသင်အော်လို့မှနိုးပါနိုးပါမလားပေါ့လေတဘောကအဲ့တော့ကဲတလောက်တော့အဲကြီးတဲ့ဘုန်းကြီးတော့နေပါစေတော့ ထားကြကြတော့မယ်ဆိုပြီးတော့ကြွသွားရောသူအဲ့ဒါလိုကြောက်စီခောက်နေတော့အဲ့ဒါလိုပသက်ကတွတ်တွတ်ပြောနေတော့စိတ်မှအဲ့ဒါလိုဖြစ်နေတော့မှဟိုအာဂနုဘုန်းကြီးဘာလုပ်နေတော့တရားရှိမှနေတယ်နော်တရားရှိမှနေဖလားသမဘာလည်းဝင်စားခြင်းဝင်စားနေပြီလိမ့်မယ်និရောဓသမဘာလည်းဝင်စားခြင်းဝင်စားနေလိမ့်မယ်និရောဓသမဘာတော့မဝင်ဝင်စားမယ်မဟုတ်និရောဓသမဘာဆိုတာဝင်စားမယ်ကြံလို့ရှိရင်တန်ခပฏิမာနနာဆိုတာအတုနေတန်ခါတွေပန်ကြားရသေးတယ်တပည့်တော်និရောဓသမဘာ ဒီချိန်ကနေပြီးဒီချိန်ထိဝင်စားမလို့ပါဗျာဒါကြောင့်တန်ခါကိစ္စများရှိလို့ရှိရင်တပည့်တော်များဆန္ဒပေးပါတယ်ခွင့်လွတ်တော်မူကြပါလို့တန်ခါပန်ကြားရသေးတယ်ဒါကြောင့်မလို့နိရောဓသမဘတ်တော်ဝင်စားမှာမဟုတ်ပါဘူးဖလားသမဘတ်ဝင်စားကြတယ်ဝင်စားနေပြီမှာပေါ့အဲ့ဒါနဲ့ဒီဘုန်းကြီးရတော့ကျင်ရောက်တဲ့အခါကျတော့တကားကတပါးတဲ့ကြွလာကြတဲ့ကတဲပြီးတော့စိတ်ထဲမှာမသုံးမသန့်ဖြစ်မနေ့က ကိုเจ้าဘုန်းကြီးကအာဂနုဘုန်းကြီးကိုဆက်ဆံတာကိုကစိတ်မပတပါပေါ့ပြပြနေကြရကိုစိတ်ထဲကတန်မြဝင်နေတာမကြေမနပ်ဖြစ်နေတာအခုတပါးတဲ့ကြွလာတယ်တပါးတဲ့ကြွလာတော့စိတ်ထဲမှာပိုးပြီးတော့တန်မြဖြစ်လာရောက်တဲ့အခါကျတော့ရှောက်ကြတယ်ရှင်ဘုရားအာဂနုဘုန်းကြီးကိုဘုရားဆိုအဲဒကာကြီးဘုန်းကြီးကဘယ်လိုဘုန်းကြီးဒကာကြီးပြင်လာမှမသိပဲနဲ့ပဲဒီမှာအာယုံတက်ပြီးလို့မလို့ဆုံးသားကြွမလို့ကြောက်စီတောင်တောင်ခောက်တယ်အဲ့ဒါမကြွလာဘူးသွားကြည့်တဲ့အခါကျတော့မှဟိုမှာ ကျိန်းုံအိတ်တုံးရှိသေးတယ်အဲ့ဒါလိုပြောတယ်ဘလောက်ကြီးမားတဲ့အကုသိုလ်လဲဒီခေတ်ဒီခါလဲရှိတယ်ဒီခေတ်ဒီခါလဲရှိတယ်လူတွေကြားလူတွေတော်တဲ့လဲဒါတွေကရှိတယ်ရုံးနေမှာလဲရှိတယ်စစ်တပ်ထဲမှာလဲရှိတယ်ဒီစိတ်ထားနဲ့ဒီအပြုမှုသူပြောဆိုတယ်ရုံးနေမှာဆိုပုံဆိုးတယ်ကြောင်းနေမှာလဲဆရာဆရာမချင်းချင်းလဲရှိတယ်ဘုန်းကြီးတွေလည်းရှိတာပဲအဲ့ဒါဒါတွေကိုအငြိအကျေးမှ မသိလို့မကောင်းညှိုးဆင်းရဲကျုပ်ကိုပေးတတ်တဲ့တရားမှမသိလို့လက်ခံတာ တချို့လည်းပဲသိရတာနဲ့ကိုယ်ပဲမိုက်ပြီးလက်ခံထားတာအဲ့ဒါတွေစိတ်ထဲတင်ဖြစ်နေတာဆိုလို့ရှိရင်တော့ဒီအိတ်တမစ္စရိယတရားကတော်ပါသေးရဲ့ဒီလိုမဟုတ်ဘဲနဲ့ဒီအိတ်တမစ္စရိယကြောင့်ဖြစ်ပေါ်တဲ့စကားတွေနှုတ်စကားတွေဖြစ်လာပြီဒီမှာကိုယ်အပြုတ်မှုတွေပါလွန်ကျူးလာပြီဆိုလို့ရှိရင်တော့ဝိတိတ်ကမအထိရောက်ပြီဆိုလို့ရှိရင်တော့ဟိုဆိုးပြီဆင်းရဲကျိုးဆိုးကျိုးကတော့ပေးပြီ ဒီခေဒီခါဒီချိန်မှာလည်းဒီဘဝမှာလည်းပေးတာပဲနောက်ဘဝတွေမှာလည်းပေးတာပဲအမှန်တရားထားเสียကောင်းတယ်ဒါတော့တရားကကြောက်တယ်ဒီလိုဆိုလို့ရှိရင်ဘုရားတရားကသိပါတယ်ဟိုဘုန်းကြီးကို तू တွေးလိုက်ကြကဒီဘုန်းကြီးဟာဘယ်လိုဘုန်းကြီးသားပဲဆိုတာတရားကအကဲခတ်မိပြီဒါပဲဒါကြောင့် तू အင်မတန်ကြီးညိုလုံးလုံးမလို့ तू ကြောင်းပင့်ထားပြီးတော့ဆုံးစားပင့်တာပဲအဲဒီဘုန်းကြီးဟာတလောက်ကြောင်းအိတ်ကြီးမဲ့ဘုန်းကြီးဘုန်းကြီးမျိုးမဟုတ်ဘူးဆိုတာနားလေတယ်ဒါပေမဲ့ ကိုเจ้าနိုင်ဘုန်းကြီးကဒီလိုပြောထားတော့ကိုကဖတ်ရင်ပဲပြောလို့ဒါပေမဲ့ကိုเจ้าနိုင်ဘုန်းကြီးကဒီလိုပြောထားတော့ကိုကဖတ်ရင်ပဲပြောလို့မတော်မတော်တော့အသာပဲငြိမ့်နေရတယ်ဆွမ်းနာကရစိတ်ကလည်းမပါဘူးအဲ့နဲ့နော်ဒီเจ้าနိုင်ဘုန်းကြီးကဒီဘုန်းကြီးအရင်ကဒီလိုမဟုတ်ဘူးအောက်မိလို့သင်ထားမိပါတယ်အခုမှဘယ်နဲ့စိတ်ထားတွေဝင်နေပါလိမ့်မလို့ခက်လိုက်တာခက်လိုက်တာနဲ့ပေါ့အဲ့ဒါလိုနဲ့ပဲ ဆွန့်ကပ်ရတယ်စိတ်မဖြောင့်ရှာဘူးသူကများဒါနစေတနာထက်တဲ့ဒါနမရှိဘူးအဲ့ဒါနဲ့ဘုန်းကြီးဆွန့်ကပ်ပြီးတဲ့အခါကျတော့ကဲရှင်ဗျာကျောင်းကအာဂနုဘုန်းကြီးကိုတပိတော့ထည့်ပေးလိုက်ပါမယ်ဆောင်းရင်းသွားပါအောင်ဆရာဆိုတပိတ်ထည့်ထည့်ပေးလိုက်ထည့်ခဲ့တပိတ်ထည့်ထည့်ပေးလိုက်တဲ့အခါကျတော့ဘုန်းကြီးကအဲ့ဒီဆွမ်းကိုယူသွားကြောင်းကြောင်းယူသွားပြီးတော့မလုပ်တယ်လေလို့ဆိုတော့ကြောင်းနှစ်ယောက်ကျန်လမ်းပေး တနေရာမှာအဲ့ဆိုနေပုံပြစ်ခဲ့တယ်ဘလောက်တော်လဲနော်ဒီလောက်ခွန်လေးတောင်ယူပြီးတော့အာရဏုကိုမကြွေးနိုင်ဘူးဆိုတဲ့စိတ်ထားဟာဘယ်စိတ်ထားကြောင့်ဒီလိုဖြစ်ရတာလဲပြိတ္တတဲ့ဒေါသကြောင့်မဟုတ်လားလို့ဟမ်ဘာကြောင့်လဲ အိတ်တာမစ္စရိယသူ့မှာနှမျိုးလုံးဖြစ်နေတာကုလမစ္စရိယမိမိတကာကအဲ့ဒီဘုန်းကြီးကြီးညိုတာကိုမနှစ်မြို့နိုင်ကုလမစ္စရိယအိတ်တာမစ္စရိယအဲ့ဒီဘုန်းကြီးကိုမိမိတဲ့သာအောင်ပြုစုနေတာကိုအိတ်တာမနာလိုနိုင်ဘူးမကြည့်ရနိုင်ဘူးအဲ့ဒီတရားနှစ်ပါးကြောင့်ဒီဘုန်းကြီးနည်းနည်းလေးမှညှင်းသေးရရင်ပြီးရောဆိုပြီးတော့သွန်ပြခဲ့တာရည်ရွယ်ချက်ရှိပါတယ်ရည်ရွယ်ချက်ကဘာလဲဆိုတော့ ဒီဘုန်းကြီးဒီဆွမ်းနေကျွေးလို့မတော့ပါဘူးဆွမ်းနေကဆွမ်းကောင်းဟင်းကောင်းနေအဲ့ဒါဒီလူသားဆွမ်းကောင်းဟင်းကောင်းစနေရမယ်ဆိုလို့ရှိရင်ဒီဘုန်းကြီးငါเจ้าမှာကိုပြန်မှာမဟုတ်တော့ငါเจ้าကမပြန်လေငါတကာကတို့ကြီးညိုလေငါတကာကတို့ကြီးညိုလေဒီဘုန်းကြီးကမပြန်လေနောက်ကြတော့ငါတကာကငါရေးကိုကြီးညိုလို့မဟုတ်တော့ဘူးဟောအဲ့ဒီစိတ်ထားဘလောက်အတူယူစရာကောင်းလဲနော်ဒီကကြီးဘာညောအတူယူစရာကောင်းတဲ့စိတ်ထားအများကြီးရှိတယ်လူထဲမှာရောသာသနာထဲမှာရောဒါတွေအများကြီးရှိတယ် သိတတ်နားလည်တတ်လို့မလို့ဆင်းရဲကြိုးကိုသဘောပေါက်လို့မလို့ဒါမှမဟုတ်ဘူးဆိုလို့ရှိရင်မိမိကိုယ်ကိုမိမိရှက်လို့ပယ်နိုင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တက်တာတယ်မိမိကိုယ်ကိုလည်းမိမိမရှက်တတ်သူတစ်ပါးကိုလည်းမရှက်တတ်ဆိုတဲ့ပုဂ္ဂိုလ်မှာတော့အဲ့ဒီတရားတွေကပြင်းပြင်းထန်ထန်ဖြစ်တာပဲအမှန်ကဒီလိုတရားတွေမဖြစ်ဖို့မှာအခြေခံအကြောင်းအဟိရိဥတ္တပပဲဟိရိမကောင်းတာတွေတွေးရကြံရပြောရဆိုရပြုရမူရမှာကြောက်တာအရှက်တာဥတ္တပ အပြစ်မကင်းတာတွေကိုတွေးရကြံရပြောရဆိုတာပြုရမူရမှာကြောက်တာအဲ့ဒီခိရိဥတ္တပတရားတစ်ခုမိမိတဏ္ဍမှာကပ်ပြီဆိုလို့ရှိရင်အဲ့ဒီတရားမျိုးတွေသိမပွားပါဘူးခိရိဥတ္တပတရားမကပ်ဘူးအရှက်အကြောက်မရှိဘူးကိုယ့်ကိုယ်ကိုလည်းမရှိတတ်ဘူးသူတော်ဘာကိုလည်းမရှိတတ်ဘူးဆိုလို့ရှိရင်တော့ဒီတရားတွေကပွားတာပဲအထူးသဖြင့်ပုတ်လူဟာကိုယ့်ကိုယ်ကိုရှက်တတ်ဖို့သိအရေးကြီးတယ်စိတ်စင်ကြယ်ခြင်းနဲ့လူစိတ်ဖြူစင်ခြင်းနဲ့လူစိတ်ဖြူစင်တဲ့အောင်နှောက်လည်းဖြူစင်ခြင်းနဲ့ကိုယ်လည်းဖြူစင်ခြင်းနဲ့ဆိုလို့ရှိရင် အဲ့ဒီပုဂ္ဂိုလ်ဟာမိမိကိုရှက်တတ်ဖို့သိအရေးကြီးတယ်မိမိကိုရှက်တတ်ပြီဆိုလို့ရှိရင်တော့မကောင်းတဲ့စိတ်ထားပုထုဇဉ်မှုတကယ်လို့ဝင်ကလာညာတော့လည်းပဲသိတာနဲ့တကယ်နဲ့แท้မတော်ပါလားငါဟာရှက်စရာကြီးဒီစိတ်ထားငါစိတ်ထဲရှိနေသူများများသိများသိမယ်ဆိုလို့ရှိရင်ဘယ်လောက်ရှက်စရာကောင်းလဲဆိုပြီးပယ်ပြလိုက်ရတယ်အဲမိမိရှက်တတ်ဖို့မိမိကိုမိမိရှက်တတ်ဖို့သိအရေးကြီးတာပဲအဲဒီဘုန်းကြီးကတော့ကိုယ့်ကိုယ်ကိုလည်းမရှက်တတ်ဘူးသူများလည်းမရှက်တတ်ဘူး ဒါကြောင့်မလို့သွန်းနေသွန်ပြစ်လိုက်တယ်သွန်ပြစ်ပြီးတော့ကြောင်းသွားတယ်ကြောင်းသွားပြီးအာဂန္တုခေါင်းကြီးနဲ့သွားနှုတ်မဆက်ပါဘူးနှုတ်မဆက်ဘဲနဲ့သူ့တပိတ်သူစေးကြောင်းတော့တဲ့အေးအေးကွေးနေတာကွေးတယ်ဆိုတာဘာလို့တော့တင်မလင်းခွေးပြီးတရားရှိမှတ်တာဟိတ်နေအဲ့ဒါဘောသာပီအိမ်နေဘိက္ခဝေသေးလေငုတ်တုတ်ပါတယ်တော့သေးလေငုတ်တုတ်ဖိသကုတ်တဲ့မြတ်စွာဘုရားစီတရားတော်နာဖို့ဒါပေမဲ့လို့ ဘုန်းကြီးဘက်ကဖေးဖေးမမပြောရတဲ့ပြောပြောတဲ့ပုဂ္ဂိုလ်တွေကတော့ဘယ်လိုပြောရလဲဆိုစာပြီးအိမ်နေဘိတ်ခဝေသေးလေးပက်လက်နတ်ပြီးတက်တော့ပါသေးရဲ့ပြမကြီးအထိမရောက်ဘူးပြမကြီးအထိရောက်အောင်တက်နိုင်တယ်ဆိုရင်တော့ဘုန်းကြီးတွေအိယာကိုထားမှာမဟုတ်တော့ဟုတ်လားလည်းဥပညာဒါပေတဲ့အာဂန္ဓုဘုန်းကြီးကသူကအဘိညာရထားတဲ့ယဟန္တာတစ်ပါးဆိုတော့ဒီဘုန်းကြီး ဆင်ញံကြည့်လိုက်တဲ့အခါကျတော့ဒီဘုန်းကြီးရဲ့တဏ္ဍမှာအဲ့ဒီအိဒါမစ္စရိယကုလမစ္စရိယနဲ့အိဒါစိတ်ထားကြဖြစ်ပွားနေတယ်ဆိုတာလည်းဒီလေအဲ့ဒီဖြစ်ပွားမှုကြောင့်ကြောက်စီကိုခောက်တဲ့အခါလက်သက်နဲ့ခောက်သွားတယ်ဆိုတာလည်းသိတယ်အဲ့ဒီကလေးကယဟနာဘုန်းကြီးကသူကဆင်ញံမိရဲ့ဩငါဒီမှာဆက်နေလို့ရှိရင်တော့ဒီเจ้าနိုင်ဘုန်းကြီးထပ်ပြီးတော့အကုသိုလ်တွေပွားတော့မှာပဲအဲ့တော့ဒီမှာမနေတာပဲတော့ပါတယ်လို့ဆိုပြီးတော့ အဲ့ဒီအချိန်ကလေးကကောင်းငင်ခကြီးကဇန်ရင်သိပြီးတော့တခြားဆုံးခံကြွားပြီပြန်မလာတော့အဲ့ဒါကိုကြောင်းနိုင်ဘုန်းကြီးကမသိဘူးအဲမသိတာနဲ့အဲ့ဒါဆွန့်နေသုံးပြစ်ခဲ့တာဒါနဲ့နောက်ကြတော့မှနေတော်တော်မြင့်တဲ့အခါကျတော့မှသူတရေရတော့မှအာဂန္ဓုဘုန်းကြီးတော်ကနှုတ်အောင်ပါပဲနှုတ်ပြီးအပြစ်နေရမှာကိုသူက အနဲ့ကိုတော်တပည့်တော်ဖြင့်စွန့်စားပြီးပြန်တောင်းလာပြီးရှင်ပြကုထက်တိုင်းအိတ်နေတော့မယ်ဒီလိုပဲလားဖုန်းကြီးဆိုတာအိတ်နေရသလားရှင်ပြတို့အိတ်ဖို့ပဲအလုပ်ရှိသလားနဲ့ဒီလိုလောက်ရမှာဘူးသူကအဲ့လိုလုပ်ဖို့သွားတာဒါပေမဲ့လို့ကိုကြတော့ကျောင်းကန်းကပွင့်လို့အဲကျောင်းကန်းကမပွင့်ပါဘူးအထက်ဝင်ကြည့်လိုက်တဲ့အခါကျတော့ဖုန်းကြီးကမရှိဘူးတကူနဲ့ထွက်သွားတာကိုဒီတော့ဘာဖြစ်တယ်လဲအဲ့ဒီကျောင်းတိုင်းဘုန်းကြီးအသက်တိုင်းနေလို့မလို့ပြန်တော်မူတဲ့အခါကျတော့ အဝိသိငရဲပဲသူရဲ့လာရကလေးကသူ့အိမ်ပဲအိမ်ပြန်သွားတယ်အဲ့ဒီဘုန်းကြီးသူကညအိမ်ပြန်သွားတယ်အဲ့ကြောင့်နိုင်ဘုန်းကြီးဘယ်အိမ်မှာလိုက်မလို့ဟဲဝိသိဆိုတဲ့အိမ်ကြီးသူလူပြေလူရလာတာခဏအလဲပတ်ပဲသူ့အမြဲနေရမယ့်အိမ်ကရှိနေတယ်နော်အဲ့ဒါပြောတာတတ္တာရောအပါယတကကိဟတတိတာတဲ့အကုသို့မရောက်တဲ့ပုဂ္ဂိုလ်များအတွေ့ အပယ်လေးပုံဟာတဲ့မိမိရဲ့အိမ်နဲ့အတူတူပဲတဲ့ကိုယ်အိမ်နဲ့ဟောဒီဘုန်းကြီးလည်းအိမ်ပြန်သွားတယ်ဒါကံကြောင့်လဲဆိုတော့အဲ့ကုလမကြည့်ရနဲ့အိတ်တာကံကြောင့်ဒီကံကြောင့်ပဲနောက်တော့မရဲပြေကလွတ်လို့မလို့လူပြန်ဖြစ်တော့တိုးလို့ပဲပြောကြစို့ဘုန်းကြီးပဲပြန်ဖြစ်တယ်ဘုန်းကြီးတော့ဖြစ်လာပြီလေနော်ဘုန်းကြီးပဲပြန်ဖြစ်ပြီးတော့ အဲဟုတ်တယ်ဟုတ်တယ်ဘုန်းကြီးဘုန်းကြီးပဲပြန်ဖြစ်တဲ့အခါကျတော့ကျောင်းတစ်ကျောင်းမှာတခြားတန်ဃာတွေနဲ့အတူနေအတူနေပြီးနေပြီးတော့တခြားတန်ဃာတွေကဆုံးခံသွားရတယ်ဆုံးခံသွားတဲ့အခါမှာဆိုလို့ရှိရင်သူကနောက်ကချမ်းနေခဲ့တယ်နောက်ကချမ်းနေခဲ့ပြီးတော့တခြားတန်ဃာတွေဆုံးခံကြွနေလို့ရှိတယ်သူကတော့ဒီမှာဆုံးဖုံးပေးနေပြီ တရားတန်ခါတွေတော့ဆုံးကတော့ကြွပြီးမှဆုံးသွားဆုံးသွားပြီးရတဲ့ရတဲ့ခံပြီးမှဆုံးသွားတယ်သူကတော့ဆုံးမကမင်းနဲ့ဒီမှာဆုံးပေါင်းပေးနေရတယ်ဆိုတော့သူအင်မတန်ဘုံကြီးတာပေါ့ငေါ့ပေဘူးလားဘယ်ကံကြောင့်များဒီဘုံဒီကံကိုရဟောနန်ဒီဖြာတန်ဃာရိယဆုံးကံသွားတော့ကြွတော့ကြည့်ပြတဲ့ဟိုမှာဘိုက်ကခါလာပြီဒါမဲ့မနေနိုင်ဘူးဆုံးကံကြွရတယ်တကြုံကြုံနဲ့ပြန်လာမှဖုံးပြရဟောဒီဖုံးကြီးကတော့ဒီကဆုံးဖုံးပေးနေနေ သူ့ဆွမ်းကြောင်းကတရားဘုန်းကြီးတွေနဲ့ဆွမ်းကြောင်းအတူတော့မဟုတ်ဘူးသူကဆွမ်းကြောင်းပြီးချဘယ်မှာလဲဆိုတော့ဘုန်းကြီးအများအစာဟောင်းစွန့်ပြရာဖြစ်တဲ့ကုရီဟာသူဆွမ်းကြောင်းပဲအဲတခြားတန်ဃာတွေဆွမ်းကြောင်းဆွမ်းသာဆွမ်းကကြွသွားကြပြီဆိုလို့ရှိရင်အဲသူကသူ့ဆွမ်းကြောင်းသွားပြီကုရီကိုအစာဟောင်းစွန့်မမဟုတ်ဘူးအစာဟောင်းတွင်းမို့စာဟောင်းတွင်းနေဆိုတာနားလေလားဥပညောအဲ အစာဟောင်းသွင်းမှုသွားတာတဲ့ကုရီအဘောကကုရီအဖုံကိုဖွင့်လိုက်ရောဖွင့်လိုက်ပြီးတော့မှအဲ့ဒီအဖုံကနေလက်ရှူလိုက်ရောလက်ရှူပြီးတော့မှလက်နဲ့မှီရနိုင်မိရာဖြစ်တဲ့ဆွန့်ကိုအစာဟောင်းကိုအသာယူတဲ့ပြီးပါဇက်ထဲသွင်းလိုက်ငင်ရည်ရှက်ရည်ပလုတ်ပလောက်မယ်အစာဟောင်းဆွန့်တာလားအစာဟောင်းသွင်းတာလားဖွာနန်ဒီအစာဟောင်းသွင်းတာအဲ့ဒါပေါ့အဲ့ဒါသူဖုံဖုံပေးနေတာပဲ အဲတခြားဘုန်းကြီးတွေအဲ့လိုဆုံးကသွားတိုင်းသွားတိုင်းဒီဘုန်းကြီးကအဲ့ဒီမှာသွားသွားဆုံးဖုံးပေးတယ်အာတော်တော်တက်တာတဲ့အလုပ်ပဲဆုံးကကိုသွားကြမလို့အဲ့ဒါနဲ့ဘုန်းကြီးတွေကနောက်ကြတော့ဘယ်နဲ့ပါလိမ့်မလို့ဒီကိုတော့ဆုံးကလည်းမကြွတို့ပြန်လို့မလို့တို့ပါပြန်တဲ့ဆုံးကိုတို့ပါတဲ့ဆုံးကိုကလည်းသူကမစားစားပြီးပါပြီလို့ပြောတယ်ဘာမှလည်းစားတာလည်းမတွေ့ဒါနဲ့ပဲအကက်ခအောင်ပါပဲဆိုပြီးတော့ကိုတော်တွေကဆုံးကသွားသွားပြီးတော့ တပတ်နှစ်ပါးကဆွမ်းကသွားခြင်းအောင်ဆောင်ပြီးနောက်တစ်ခါပြန်လာပြီးဒီကိုတော့အရေးကြီးကြည့်တဲ့အခါကျတော့ဩကိုတော်ကုတီတဲ့သွားပြီးဆွမ်းဖုံးပေးလွေးတော်မူနေတာတွေ့ရတာကိုပြီးတော့မှအဲ့ဒီဘုန်းကြီးကဟောဒီလိုကိုလို့ဆိုပြီးနောက်ဆွမ်းကပြန်သွားပြီးတော့တခြားဘုန်းကြီးတွေကြောက်တယ်တနေ့ကြည့်လဲဒီလိုပဲနောက်တနေ့ကြည့်လဲဒီလိုပဲဒီလောက်တော့အရသာရှိတဲ့ဆွမ်းတွေကိုဖုံးပေးနေရတာသူဘာကံရောက်မှလိမ့်မလဲဒကာကြီးဦးအေး ယဟနာလှူလိုက်တဲ့ဆွန်းတွေကိုစွန့်ပြလိုက်လို့တဲ့ဒါကြောင့်မလို့အင်မတန်မွန်မြတ်တဲ့အရာသာရှိတဲ့မိန်လာစွန်းတွေကိုအရာသာရှိရှိလွေးနေရတာဘလောက်ကောင်းလဲအဲ့ဒါပြောတာကုလမစ္စရိယဆိုတဲ့တရားနဲ့အိတ်တာဆိုတဲ့တရားနှိမ့်သက်ပလားဆိုလို့ရှိရင်ငရဲလည်းခံရသေးတယ်ပြီးတော့တခါငရဲကပြန်တက်ပြန်လို့ကံအကျွင်းကကြံနေတော့မကုန်သေးတဲ့အခါကျတော့ လူတေရောက်ဘုံကြီးဖြစ်တာတောင်မှပဲဆွန့်မစားနိုင်မနဲ့မစင်ကိုလွေးနေရတာကုလမစီရနဲ့အိတ်တာကညောင်းတဲ့ဧကနာတိထားစရာကောင်းတယ်နောက်ဘုန်းကြီးတွေကသိတဲ့အခါကျတော့နှင်ထုတ်ပြလိုက်တယ်နှင်ထုတ်ပြလိုက်တဲ့အခါကျတော့ဘာလုပ်တယ်လဲလို့ဆိုတော့ကျောင်းကထွက်သွားရောကျောင်းကထွက်သွားပြီးတဲ့အခါသူကဒီဆွမ်းကိုမဖြတ်နိုင်ဘူးအင်မတန်ရတာရှိတာကိုအင်မတန်ရတာရှိလို့ရှိတယ်ဆိုလို့မလို့သွားတော့စမ်းမကြီးနဲ့ဖွမ်းတယ်လေ မတော်ဘူးလားသူ့တတူရတာရှိနေမဖြတ်နိုင်တဲ့အခါကျတော့ဘာလုပ်တယ်လဲဆိုတော့မြို့သူမြို့သားတွေကအမှန်တရှိကြောက်ကျိုးကြီးတဲ့ကြောက်ဆုံးတစ်ခုရှိတယ်အဲ့ဒီကြောက်ဆုံးကိုထိုင်ပြီးတော့အညစ်ကြေးသွားတာကိုအညစ်ကြေးသွားတော့အဲ့ဒီကြောက်ဆုံးကနေပြီးအညစ်ကြေးတွေကအောက်ကြတယ်အဲ့ဒီကြောက်ဆုံးရဲ့အောက်မှာလည်းပဲကြောက်ဆုံးတစ်ခုကရှိနေတာရှိနေတော့ तू ကဘာလုပ်တယ်လဲဆိုတော့ အဲ့ဒီကသူများအငြိပြေးသွားတဲ့နေရာသွားပြီးတော့အောက်ကကြောက်ဆုံးပေါ်မှာလေးဘက်ထောက်လေးဘက်ထောက်ဆိုတာပလက်လန်လေးဘက်ထောက်လေးဘက်ထောက်ပြီးတော့အထက်ကကြောက်ဆုံးကကြာလာမဲ့မစင်ကိုသူကအောက်ကနေပါဇက်နဲ့ဖိပြီးတော့ခံတယ်အဲ့ဒါလိုနဲ့သူအစာရည်သာဝအောင်ဖုံးပေး3000နေတာပေါ့လေဒီခါကျတော့ဖုံးပြီးတော့မဟုတ်တော့ဘူးသင်္ကန်းဝတ်တော့ချွတ်ပြလိုက်ပြီချွတ်ပြလိုက်ပြီဆိုတော့ဟိုဘုန်းကြီးတွေကချွတ်ပြီးနှင်လိုက်တာကို အဲ့ဒါလို့ဖုံးပေးသုံးဆောင်နေတော့လူတွေကဘာလောက်ကြလဲဆိုဒီသမ္မာတုမှာအဝတ်ကလည်းမရှိတော့ဘူးသင်္ကန်းနေချွတ်ပြလိုက်တော့ဗလာဂူရီကိုအဝတ်ကလည်းမရှိဘူးဒါနဲ့ခြေောက်လေးဘက်ထောက်တယ်ဆိုမဲ့လို့တကယ်လေးဘက်ထောက်တာမဟုတ်ဘူးလက်တစ်ဘက်ကတော့အောက်ထောက်ထားတယ်ခြေောက်ကတစ်ဖက်ကိုထောက်တစ်ဖက်ထောက်ပြီးတော့တစ်ဖက်ဒူးပေါ်မှာတခြားခြေောက်တစ်ခုကိုတင်ထားတယ်အဲ့ဒါကိုလူတွေကတွေ့ကြတဲ့အခါကျတော့ဩ အမတန်ခေါင်းပါတဲ့အကျင့်ကိုကျင့်နေတဲ့သူတော်သူမြတ်ပါလားလူမြတ်အဲ့ဒါပြောတာပဲဟိုသိသိကြီးကဥပဒိတာကိုဥပဒိတာခေါ်တဲ့အရှင်သာရိပုတ္တရာလောင်းကသိသိကိုခေါ်တဲ့အာကျွန်တော်တို့တတိတော်တော့ဆရာကောင်းဆရာမှန်တွေ့ပြီအဲ့ဒါတကယ်ကိုသံဃာတမြောက်ရေးလမ်းကိုညွှန်ပြနိုင်တဲ့ဆရာဂေါရမမြတ်စွာဘုရားဆိုတာတွေ့ပြီအဲ့တော့ဆရာကြီးလည်းလိုက်ခဲ့ပါကျွန်တော်တို့နဲ့အတူလိုက်ခဲ့ပါ အဲညဇောပြစီသွားလို့ရှိရင်တရားရေးအမြိုက်တိအမြိုက်တိတိုက်ပြလို့ရှိရင်သာနာဘုကလွတ်မြောက်ပါလိမ့်မယ်ပြောတော့သိသိကြီးကတို့မလိုက်လို့ပါဘူးကွာတဲ့မင်းတို့ပဲသွားကြပါတဲ့ငါကသူများတွေရဲ့အပူဇော်အရှိခိုးခံပြီးတော့တတိတပန်းနေနဲ့နေနေတာတဲ့နေနေတာငါဆရာကြီးဖရာကြီးတဆူလောက်နေတာအဲ့ဒါဂေါရမစီသွားမယ်ဆိုလို့ရှိရင်ငါကရေတဲ့အိုးကနေပြီးတော့လက်ခံရေလောက်အိုးဘဝရောက်သွားမှာပေါ့တဲ့ဒါကြောင့်မလိုက်ဘူးတဲ့မင်းတို့ပဲသွားကြတယ်ဒါပေမဲ့လို့ ရှင်သာရိပုတ္တရာလောင်းနဲ့ရှင်မောဂလန်လောင်းကပြောတယ်ဆရာကြီးဒီလိုဆိုလို့ရှိရင်အခုဂေါရမမြတ်စွာဘုရားကတရားစစ်တရားမှန်နေပြနေတာစုပဲကြီးညိုပြီးတော့ဆရာကြီးဒီဘယ်သူမှလာမှာမဟုတ်ဘူးအရင်တော့ကဒီဘုရားမပွင့်ရင်တော့ကဒါဆရာကြီးဒီလာကြတာအခုတော့လာမှာမဟုတ်ဘူးလို့ဆိုတော့မှတ်စရာကောင်းတယ်သိသိရမေးတာအဲ့ဒါမှတ်တာကိုသိကောင်းတယ်မိဘဝန်တပည့်တို့ရတဲ့ငါမေးသမ်းမအောင်မယ်တဲ့လောကမှာလူအနဲ့လူလည်းဘယ်ဟာပေါ့လဲတဲ့ လူအနဲ့လူပညာရှိဘယ်ဟာဘောလဲတဲ့။ဒါရင်ပြိဿဘယ်လိုဖြေမလဲ။လူအဘောတယ်။အဲ့တော့ဖြေတယ်အရှင်သာရိပုတ္တရာနဲ့ရှင်မောဂလန်အောင်ကလည်းပဲဆရာကြီးတဲ့လောကမှာလူအတွေကပူပေါ်ပါတယ်တဲ့။ဒီတော့သိသိရပြောတယ်အေးကွယ်တဲ့ဒီလိုဆိုလို့ရှိရင်တဲ့ပညာရှိတဲ့လူလေတွေကဂေါရမစီသွားလိမ့်မကွာတဲ့လူအတွေကငါစီလာလိမ့်မကွာတဲ့အဲ့ဒါလို့ဆိုတော့ငါစီပြိဿနေပါအောင်လားကွာတဲ့ ။ကိုင်းနေအောင်လားသူသူအဘိဓမ္မာအတိုင်းဆိုလို့ရှိရင်သူဒီလူနေပါမလား။မနေဘူး။ဘာကြောင့်လဲလူလောကလူအများလို့လားလူပညာရှိများလို့လား။လူအများလို့အဲ့ဒါသိသေးကြတာပဲအခုဒီမှာဟုတ်ကြောက်စွန်းကကြလာတယ်မစင်ကိုလည်းပဇတ်နဲ့ဟာခန်းစားနေသေးတယ်အဲပလက်ကြီးလန်လက်ကြီးအောက်ထောက်ခြေတော်ကြီးတစ်ဖက်ထောက်တစ်ဖက်ထောက်ပြီးတစ်ဖက်တင်ကိုယ့်ကိုယ်ကလည်းနေသေးတယ် အဲ့ဒီလူကိုများအင်မတန်ခေါင်းမာတဲ့အကျင့်ကျင့်နေတဲ့သူတော်သူမြတ်ပဲဆိုတော့ဒီလူတွေလောက်အာတာရှိသေးလားမရှိဘူးအဲအဲ့ဒါကိုတွားပြီးတော့စိတ္တကိုကိုကြတယ်ဖရာတဆူလောက်ပြီးတော့အမလေးသူ့မှာစားစီရတော့စရာတွေပုံလို့သမင်းရောဟင်းရောတတိရောပုံနေတာပဲအဲလာတဲ့အခါတော့သူကလူခန်းထားလိုက်တာပဲလူခန်းထားလိုက်ပြီးတော့စားသလားဆိုတော့အဲ့ဒါတွေမစားဘူးဘယ်အခါကျမှသူကပွဲတော်တရားလဲဆိုညကျမှပွဲတော်တရား နေ့တော့သူကပွဲတော်တယ်လို့မဖြစ်ဘူးအဲညကြတော့မှကြောက်ဆုံးကဟာကိုသူပွဲတော်တယ်ရတာအဲ့ဒါလိုဖြစ်တာအဲ့ဒါကိုမနေသာလို့မြတ်စွာဘုရားအနောက်ကြတော့သွားပြီးတော့ချွတ်ရတယ်သူ့နာမည်ကဇံဘုကတဲ့ဇံဘုကတဲ့မြတ်စွာဘုရားသွားပြီးချွတ်တာဓမ္မမြတ်စွာဘုရားသူကသိကြနေတယ်လေသူကဘုရားမြတ်စွာဘုရားဘုရားမဟုတ်ဘူးလို့ဒီလိုလုပ်နေမိတာအဲ့လိုလုပ်နေမိတာဟုတ်တယ်လေလူတွေကပို့ပို့သိတတ်လာတဲ့အခါကျတော့သူကသူအထင်ကြီးလာရတာနေပြီးစိတ်ဆိုတာအင်မတန်ခက်တာ ပထမတော့ကိုယ့်ဟာကိုမဟုတ်မှန်းသိတာပဲသူကသူမဟုတ်မှန်းသိတယ်မဟုတ်မှန်းသိပေမဲ့လူတွေကတိတ်ပြီးသိတတ်လာတဲ့အခါကျတော့သူ့ကိုယ်သူထင်ကြည့်လိုက်ငါဟာဟုတ်တယ်ထင်တယ်ဟုတ်လာပြီမဟုတ်ဘူးဆိုလို့သူတို့သိတတ်မှာမဟုတ်ဘူးမဟုတ်ဘူးဆိုရင်ငါသူတို့သိတတ်မှာမဟုတ်ဟုတ်လို့ကတော့တောင်လူတွေဟာကြီးညိုသိတတ်နေတာပဲဆိုသူ့ကိုယ်သူတကယ်ကိုဖျားထင်သွားတာဖျားထင်သွားရတာနေပြီးတော့အဲ့ဒါတကယ်ကိုဖျားထင်ပြီးတော့နောက်ဖျားသိကြွလာတဲ့အခါသူကပြိုင်တာဟုအဲ့ဒီအချိန်ကြီးရောက်တယ်အဲ့မြတ်စွာဘုရားကအတင်ကျိမ့်ပေါင်းပြီးတော့ချွတ်ရတာဒီသဘုကကိုထားကြဆိုပြီးတော့ ဒါပါလဲလို့ဆိုတော့ဒီလောက်တောင်ဆင်းရဲဒုက္ခရောက်ပြီးတော့ဒီလောက်သက်သုတ်စရာကောင်းတဲ့အစအစားအသောက်တွေကိုစားတော့နေရတယ်သူများစွန့်ထားတဲ့ဟာတွေကိုစားတော့ရတယ်ဆိုတာဘာလဲဆိုတော့ခုနပြောတဲ့ကုလမစ္စရိယနဲ့အိတ်တာရဲ့အကျိုးတရားပဲဒါကြောင့်မလို့အကုသလတာဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလမကောင်းတဲ့တရားညင်မဲ့တဲ့တရားမဖြူစတဲ့တရားတို့သည်တာဝိဇ္ဇဒုက္ခဥပါကလက္ခဏာအပြစ်နဲ့တကွဖြစ်ခြင်းဒီနည်းအပြစ်မကင်းခြင်း ဆင်းရဲကြိုးဆိုးကြိုးကိုပေးခြင်းသဘောရှိကြလို့ဤတဲ့ဒါဒုလမစ္စရိယအဲအာဝါဒမစ္စရိယလာဘမစ္စရိယဝဏဓမ္မမစ္စရိယဝဏမစ္စရိယဝဏမစ္စရိယဆိုတာနှမျိုးအဆင်းဝန်တို့တာလည်းပဲရုပ်အဆင်းကိုဝန်တို့တာလည်းပဲဝဏမစ္စရိယဒီလိုမဟုတ်ဘဲနဲ့ဂုံဂုံသိက္ခာဆိုတဲ့အဆင်းကိုဝန်တို့တာလည်းပဲ ဂုံကျေးဇူးဆိုတဲ့အဆင့်ကိုဝန်တိုတာလည်းပဲဝန္ဒမစ္စရိယရုပ်ဆင့်ဝန်တိုတယ်ဆိုတာကမိမိကရုပ်အတော်တန်လှပါနေတယ်တင့်နေနေတယ်ဒါပေမဲ့တခြားလူမိမိလိုလှပါတာတင့်နေတယ်မကြိုက်ဘူးဒါကြောင့်မလို့လမ်းမြသွားလို့ရှိရင်ကိုလောက်လှတဲ့လူနဲ့ဘယ်တော့မှတွဲမသွားဘူးဘာလာပါကြောင့်လဲကိုလောက်လှတဲ့လူနဲ့တွဲသွားဘာဖြစ်လို့လဲတယောက်နဲ့တယောက်မထူးဘူးမဟုတ်လားအဲ့တော့ကိုကသူများနဲ့လှအောင်ဘယ်လိုသွားရမှာတော့ဥပ္ပညော ဘယ်လိုသွားရမလဲကိုကသူညနဲ့လှနေတယ်ဆိုတာဖြစ်အောင်ဘယ်လိုသွားရမလဲဟဲအယုတ်ဆိုးတဲ့လူနဲ့တွေ့သွားတယ်အဲ့ဒီဝဏမတ္တိယလူရှိတဲ့လူများဟာဘယ်တော့မှသူ့လောက်လှတဲ့လူသူ့တဲ့လှတဲ့လူနဲ့ဘယ်တော့မှတွဲမသွားဘူးအဲ့ဒါသူ့လောက်မလှတဲ့လူနဲ့ပဲတွဲသွားတယ်ဒါမှသူကပူလှနေမှာကိုသူကပိုးနေမှာကြိုက်တာသူ့ကိုသူများမိလာလို့မကြိုက်ဘူးအဲ့ဒါဝဏမတ္တိယတခါဂုံကျေးဇူးမှာဝန်တိုတယ်ဆိုတဲ့စိတ်အမြင့်ကြီး ။ဒုံကျေးဇူးမှဝန်ကျရဲဆိုတာသူများကမိမိရဲ့အကျင့်သိက္ခာကောင်းတယ်။ဒါမှမဟုတ်ပညာဉာဏ်ကြီးကျယ်တယ်။ပညာရည်ရှိပြည့်စုံတယ်ဆိုတာအဲသူများသူများကမိမိတည်းမဟုတ်ပါဘူး။သူများမိမိလိုပဲအကျင့်သိက္ခာကောင်းတယ်ပညာဉာဏ်ကြီးကျယ်တယ်လို့နာမည်ကျော်သောနေတယ်။အဲ့ဒီနာမည်ကျော်သောတာကိုမိမိကမကြိုက်နိုင်ဘူး။သူမိမိလောက်နာမည်မကျော်သောစေချင်ဘူး။မိမိလောက်ဂုဏ်သိက္ခာမမြင့်တက်စေချင်ဘူး။အဲ့ဒါဝဏမစ္စရိယတဲ့။ဘယ်နဲ့တော့ အဲ့ဒါကတော့ခဝေးဝေးထွက်အောင်မှနဲ့တူတဲ့အဲ့ဒီကလေးဟာကလေးလားလူကြီးလားမသိဘူးပြောလိုက်ကြပါဦးတစ်ပင်ရိပ်ကြီးဖြစ်သွားဖို့ကောင်းတယ်နော်ဒီတော့နောက်တစ်ခုကဓမ္မမစ္စရိယတဲ့ဓမ္မမစ္စရိယဆိုတာတရား၌ဝန်တိုတာတရားဆိုတာပရိယတရားပฏิပတ်တရားနှမျိုးရှိတယ်ပฏิပတ်တရားမှာတော့ဝန်တိုလို့မဖြစ်ပါဘူးမတိုကြဘူး ဒါလည်းမလို့ပฏิပတ်တရားမှဝန်တိုတယ်ဆိုတာမရှိဘူးပရိယတရားမှဝန်တိုတယ်ဆိုတာယံဖန်ညာကရှိတတ်တယ်ပရိယဆိုတာစာပေသင်ကြားပို့ချပညာရအောင်သင်ကြားပို့ချပေးတာအဲ့လိုသင်ကြားပို့ချပေးတာမှဆရာကတပည့်ကိုအကုန်သင်မပေးဘဲနဲ့မိမိလောက်တတ်တတ်မလာစေခြင်းတဲ့အတွက်အာသရိယမုဋ္ဌိဆိုပြီးတော့ဆရာသားခြံပြီးတော့သင်ပေးတာအဲ့လိုသင်ပေးတာမျိုးဟာဓမ္မမစ္စရိယတရား၌ဝန်တိုတယ်တဲ့တရားမှာမိမိလောက်သိလာတတ်လာမှာမကြိုက်တာ ဓမ္မမစ္စရိယအဲ့ဒါလိုမစ္စရိယ၅မျိုးရှိတယ်အဲခြုံပြောတော့ဖြင့်ဝန်တိုတယ်နှမျောတယ်တွန့်တိုတယ်ပဲပြောရတယ်ဒါပေမဲ့လို့အဲ့ဒီ၅မျိုးကိုလိုက်စမ်းလိုက်ပြီးတော့ကြည့်မယ်ဆိုလို့ရှိကြည့်မယ်ဆိုလို့ရှိရင်တော့အဲဝန်တိုတယ်နှမျောတယ်တွန့်တိုတယ်ဆိုတော့သဘောနဲ့မကဘူးပေါ့လေမစ္စရိယအိတ်တာမစ္စရိယธรรมะသိအညစ်အကြေးပဲတဲ့ธรรมะဆိုတာမယိုသေးမကိုင်းရှိုင်းနိုင်တာธรรมะตารัมบะ အကုသိုလ်ပြုရမှာသူများတဲ့ပို့ပြီးတော့ပြုတာအကုသိုလ်လုပ်ငန်းတွေမှာကုသိုလ်လုပ်ငန်းမှာတော့သူများတဲ့ပို့ပြုတာကိုသာရမလို့မခေါ်ပါဘူးအဲ့ဒါလည်းစိတ်အညစ်အကြေးပဲဂုံတုဂုံမြိုင်လောက်တာပေါ့ဂုံတုဂုံမြိုင်လောက်တဲ့သရာအကုသိုလ်လောက်တာမှာဂုံတုဂုံမြိုင်လောက်တာဓမ္မသာရမမာနဆိုတာထောင်လွှားတက်ကြွနေတဲ့အတိမာနဆိုတာသိပ်ပြီးတော့မာနကြီးနေတဲ့ဘဝင်မြင့်မာနအတိမာနမဒဆိုတာရည်မှုတဲ့အဆင်း ဆင်းမှအာဖြင့်ယင်မှုတယ်အသက်မှအာဖြင့်ယင်မှုတယ်ကျမ်းမာရေးမှအာဖြင့်ယင်မှုတယ်ပစ္စည်းဥစ္စာမှအာဖြင့်ယင်မှုတယ်ဒါမတသူလည်းမာနတစ်မျိုးပဲပမာဒတဲ့ကုသတရားတွေမင်းလျော့တယ်တဲ့ဒါတွေဟာစိတ်အညစ်အကြေး16မျိုးပဲတဲ့အဲ့ဒီ16မျိုးအပြင်ကျန်တဲ့တရားတွေလည်းစိတ်ရဲ့အညစ်အကြေးတွေပဲအဲ့ဒီဒီအညစ်မဲ့တရားတွေစိတ်ထဲမှာတင်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်အညစ်အကြေးတင်လာတဲ့အမြတ်ဒီပုဂ္ဂိုလ်မှာလည်းပဲ စိတ်မကြည်မလင်မရှင်ပြပဲနဲ့ဆင်းရဲရပြီတဲ့ဆင်းရဲုံမကဘူးအပြင်မကင်းတဲ့အကုသိုလ်ဒီကိလေသာစိတ်အညစ်အကြေးတွေဝင်လာပြီဆိုလို့ချင်းအဲ့ဒီဝင်လာတဲ့ပုဂ္ဂိုလ်သူ့စိတ်ဓာတ်ဟာတတ္တိနဲ့သွားတယ်တတ္တိနဲ့သွားတယ်တတ္တိမထက်တော့အဲ့ဒီစိတ်အညစ်အကြေးမဝင်မဲနဲ့ဒီစိတ်အညစ်အကြေးတွေဖြူစင်တန်ရှင်းနေပြီးတော့ကောင်းတဲ့စိတ်ကလေးတွေသာဖြစ်နေမယ်ကုသိုလ်စိတ်ကလေးတွေသာဖြစ်နေမယ်ဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟာတတ္တိထက်တယ်စိတ်ဓာတ်ထက်တယ်စိတ်ဓာတ်ထက်တယ်လို့တတ္တိထက်တယ် တတိထက်တလောက်မှန်နာမှာပြောရဲတယ်ဆိုရဲတယ်ပြုလုပ်ရဲတယ်အခုနစိတ်အငြင်းကြီးတွေဝင်သွားတဲ့ပုဂ္ဂိုလ်ကတော့မကောင်းတဲ့စိတ်တွေဝင်နေတဲ့ပုဂ္ဂိုလ်ကတော့မကောင်းတဲ့စိတ်တွေကြောင့်ပဲသူ့စိတ်ဟာတတိညံ့သွားပြီနှုတ်သွားပြီထိုင်းသွားပြီဒါကြောင့်မို့ကောင်းတဲ့လုပ်ငန်းဆိုလို့ရှိရင် तू မလုပ်ရဲဘူးမပြောရဲဘူးမဆိုရဲဘူးမကောင်းတဲ့လုပ်မကောင်းတဲ့လုပ်ငန်းတော့ तू လုပ်ရဲပြောရဲတယ်အဲ့ဒီမှာလည်းပဲသဘောသဘောနှမျိုးရှိတယ် အပြင်မသိနဲ့မကောင်းတဲ့အကုသိုလ်ကိလေသာစိတ်ထားတွေဟာအထက်အင်အားကြီးမားတယ်အပြစ်ကင်းတဲ့ကုသိုလ်စိတ်ထားဖြူစင်တဲ့စိတ်တွေဟာအပြုအင်အားကြီးမားတယ်ညင်မဲ့တဲ့စိတ်မှာ destructive power ခေါ်တဲ့အဖြစ်အင်အားအမှန်တန်ကြီးမားတယ်လို့ဖြူစင်တဲ့ကုသိုလ်စိတ်မှာ constructive power ဆိုတဲ့အပြုအင်အားကြီးမားတယ် အငြင်းမဲ့စိတ်ရဲ့တိတ်ဝင်နေပြီဆိုလို့ရှိရင်အဖြစ်အစီးဘက်မှာဆိုလို့ရှိရင်ကောင်းကုံအောင်ဖြစ်စည်းနိုင်တဲ့တတ္တိရှိတယ်ဖြူစင်တဲ့စင်ကြယ်တဲ့ကုသိုလ်တရားတွေကုသိုလ်စိတ်ကလေးတွေဝင်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအပြုသဘောဘက်မှာဆိုလို့ရှိရင်ကောင်းကုံအောင်သူပြုဝတ်နေပြုရဲတယ်ပြုနိုင်အဲ့ဒါဟိုစိတ်အငြင်းကြီးဝင်လို့ဟိုခုနပြောတဲ့မကောင်းတဲ့စိတ်တွေလောဘဒေါသမောဟမာနအစိုက်တဲ့ဒီစိတ်ဆိုးစိတ်မိုက်တွေစိတ်ညစ်မဲတွေဒါတွေဝင်လို့ရှိတဲ့ပုဂ္ဂိုလ်ကတော့ကောင်းတာကိုပြုရမှသူ့စိတ်ဟာ တတ္တိနှုတ်သွားပြီညံ့သွားပြီတတ္တိနှုတ်တော့ညံ့သွားပြီလေမကောင်းတာကြတော့သူပြုနိုင်တယ်တခါအဲ့ဒီစိတ်အငြင်းမဲကြီးကင်းလို့မို့လို့အပြစ်တင်တဲ့စိတ်ကုသိုလ်စိတ်ဖြူစင်တဲ့စိတ်လေးတွေဒါဝင်နေတဲ့ပုံကိုကြတော့သူစိတ်ဟာကုသိုလ်ပြုတာကောင်းတာကောင်းတာလောက်ရမှာဆိုလို့ရှိရင်သူစိတ်ဟာတတ္တိထက်တယ်တတ္တိထက်တဲ့အတွက်ပဲအပြုလုပ်မှမှသူအာအစွမ်းကြီးမားတယ်အာအစွမ်းကြီးမားတယ် အမှန်တရားကတော်တော်တော်တော်ထင်ရှားပါတယ်တော်တော်ထင်ရှားတယ်စိတ်ရဲ့စွမ်းစွမ်းရည်တတ္တိဟာဖြူစင်ဖြူစင်တဲ့ဘက်မှာတိတ်ပြီးတော့ကြီးမားတာပဲမဖြူစင်မဖြူစင်တဲ့ဘက်မှာအဖြက်အဖြက်ဘက်မှာတိတ်ပြီးတော့အားကြီးမားတယ်တခုကြည့်ရလို့စကြဝဠာလူနှစ်ယောက်ယထာသိသွားတယ်လူမျိုးယထာသိသွားတယ်တယောက်ကယထာဘောကလူတွေကိုဓမြတိုက်မျိုးဆိုပြီးတော့ပေါင်းမှ6လုံးမျိုးချီတာလေတယောက်ကတော့သူ့စိတ်ထဲမှာဘာမှမရှိဘူးသူ လူရခကြီးရောက်ဖို့ပဲစိတ်ရှိတယ်အဲဒါပေမဲ့လို့လမ်းကြီးမှာဖတ်ဖို့ဆိုပြီးတော့တရားစာအုပ်လေးပါတယ်တရားစာအုပ်လေးလမ်းပြီးတော့ဖတ်နေတရားတဲ့စိတ်ဝင်စားနေအဲလူလူကတော့သူနဲ့ဉာဏ်ကျမ်းစာရှင်းထိုင်နေတာပဲအဲ့ဒီမှာတော့ပေါင်ပေါင်မှာ6လုံးပြုတ်ပါတယ်သူစိတ်ထဲမှာဘာတွေရှိနေမယ်ထင်မလဲပေါင်6လုံးပြုတ်တတ်ချီလာတယ်ဒကာကြီးဦးကြီးယူစားနေမယ်မဟုတ်လားသူစိတ်ထဲမှာညင်မဲတဲ့စိတ်တွေဝင်နေမလားဖြူစင်တတ်ခြင်းနဲ့တတ်ခြင်းဖြူစင်တဲ့စိတ်တွေဝင်နေမလား ညင်မဲတဲ့စိတ်တွေဝင်နေမယ်။ဘာတွေလဲလောဘလောဘစိတ်တွေဝင်နေတခါဗျာပါဒခေါ်တဲ့ဒေါသသူတော်ကိုဖျက်ဆီးဖို့စိတ်တွေဒါတွေဝင်နေမယ်။အဲ့လိုဝင်နေပြီဆိုလို့ချင်းသူစိတ်ဟာညင်မဲသလားတန့်စင်သလားညင်မဲနေတယ်။အခုနလူကတော့တရားစာအုပ်လေးဖတ်နေတရားစာအုပ်မဖတ်တော့မှပဲစိတ်ထဲမှာကောင်းတဲ့စိတ်ထားရှိတဲ့လူကောင်းတဲ့ပုဂ္ဂိုလ်ဆိုတော့သူဖျားတရားတန်ရဏသုံးပါးလည်းတွေ့ရင်တွေ့မယ်ဒါမှမဟုတ်ပရိသိတ်ရင်လည်းစိတ်နေမယ်လမ်းသွားရင် အဲဘယ်လိုပဲလုပ်နေနေတရားစာအုပ်ဖတ်တယ်ဆိုလို့ရှိရင်မသူ့စိတ်ထဲမှာဖြူစတဲ့စိတ်တွေဖြစ်နေပြီညင်မဲ့တဲ့စိတ်မရှိဘူးပြီးတော့ဘုဒ္ဓရောက်ခါနေတိုင်းရောက်ခါနေတိုင်းအခုနပေါမှတနတ်ကြီးလာတဲ့လူကတထိတ်ထိတ်တလတ်လတ်နဲ့ယထာရဲပေါ်တက်လာတဲ့လူတိုင်းသူကြည့်ရတယ်ယထာရဏကတ်လာတဲ့လူတိုင်းကြည့်ရတယ်ယူနီဖောင်းမြင်ရင်ကြည့်ရတယ်ဘာဖြစ်လို့လဲအဲ ပလိတ်နဲ့မြရဲနဲ့မြတို့မလားဟဲ့ရမယ်ဖို့မဲ့ပလိတ်ရဲနဲ့မြတို့မလားဒါမှမဟုတ်စစ်သားနဲ့မြတို့မလားဟဲ့နဲ့ကြီးကြီးကြောင်ကြီးနဲ့သူ့စိတ်ဟာတထိတ်ထိတ်တလတ်လတ်နဲ့အဲ့ဒီခီးကိုသူရဲရဲတင်းတင်းသွားရဲကလားမသွားရဲဘူးဖြူစနဲ့စိတ်ကြောင်လားညင်မဲတဲ့စိတ်ကြောင်လားညင်မဲတဲ့စိတ်ကြောင်သတ္တိနှုတ်သွားညံ့သွားတာအဲဟိုလူကတော့ဘယ်သူလာလာဘူးမဆိုင်ဘူးဘာစစ်သားကြီးလာလာဘာရဲကြီးလာလာလာယုံမကလည်းသူ့နေရာထိုင်ဝင်းထိုင်အောင်သူနဲ့စကားပြောအေးမဆိုင်ဘူးခုနတရားစာဥဖတ်ပြီးလိုက်နေတဲ့ပုဂ္ဂိုလ်က အဲ့ဒါလို့ကွာတာကွာတာအကုသိုလ်အညင်မဲ့စိတ်ဓာတ်ပါရှိနေပြီဆိုလို့ရှိရင်သူဟာတတ္တိညံ့သွားပြီဖြူစနဲ့ကုသိုလ်စိတ်ဓာတ်ရှိနေပြီဆိုလို့ရှိရင်အ ਨੇ ဆုံးငါးပါးသီလလုံုံလို့မလို့ငါးပါးသီလကိုလုံုံသင်တဲ့လုံုံသင်တဲ့စေတနာစိတ်ဓာတ်ရှိသွားပြီဆိုလို့ရှိရင်အဲ့ဒီလူဟာတတ္တိထက်နေသူစိတ်ဟာဘာလို့မှမကြောက်ဘယ်သူနဲ့ရင်ဆိုင်ရမှမကြောက်တော့အဲသူကြောက်ရင်တော့ဓမြနဲ့ရင်ဆိုင်ရမှကြောက်ရင်ကြောက်မှာပေါ့လေ ကောင်းတာနဲ့ရင်ဆိုင်ဖို့တော့သူမကြောက်တော့ဒါလည်းမကသေးပါဘူးဆိုကြပါစို့လူနှစ်ယောက်ပွဲနေပွဲတိုင်းတစ်ခုကဖိတ်လို့သွားရတယ်သမင်းသားပွဲတစ်ခုကဖိတ်လို့သွားရတယ်သမင်းသားပွဲတစ်ခုကဖိတ်လို့သွားတာမှာတယောက်လူကသူကတငါလုံငန်းနဲ့ကြီးပွားတယ်လူတယောက်လူကတော့ရိုးရိုးကုံရောက်ကုံဝင်နဲ့ကြီးပွားတယ်လူအဲ့ဒီလူနှစ်ယောက်သွားတယ်ဆိုလို့ရှိရင် ဟောထမင်းသားပဲဖိတ်တယ်ဆိုတော့သူတို့အပေါင်းအသင်းတွေပဲသူတို့အပေါင်းအသင်းတွေဆိုတော့သူတို့အကြောင်းတွေသိထားတာပဲဘယ်သူကဘာလုပ်ငန်းလုပ်တယ်ဘယ်သူကဘာလုပ်ငန်းလုပ်တယ်ဆိုတာသိနေတာပဲအဲ့လိုသိနေတယ်ဆိုတော့တဏှာလုပ်ငန်းနဲ့ကြည့်ရတဲ့လူကစဉ်းစားကြည့်ပါသူ့စိတ်ထဲမှာငါးတွေများများရပါစေလို့စိတ်ထဲမှာရှိနေမလားဒါမှမဟုတ်ငါးနည်းနည်းပါးပါးပဲရပါစေလို့စိတ်ထဲမှာရှိမလား ဉာဏ်များရပါစေဆိုတဲ့စိတ်ထဲမှာဆိုတာစိတ်ထဲမှာရှိနေကြတဲ့ကလောဘနဲ့တကွာဒေါသ၊ဗျာပါဒတွေသူ့စိတ်ထဲရှိမနေဘူးလားအဲ့တော့စိတ်အငြင်းမဲတွေများနေသလားဖြူစနာတွေများနေသလားငြင်းမဲတာတွေများနေတယ်နေ့စဉ်နဲ့အမျှဒါပြအောင်လဲသူ့စိတ်ထဲမှာအဖမနှအထက်ထနှလုံးသွင်းနေရတယ်ပွားနေရတယ်ဘာဝီတော့ပွားနေရတယ်ဘုလိကတော့ကျိန်ပါများစွာပြုနေရတယ်အဲ့ဒါပြုနေရတာဆိုတော့စိတ်ထဲမှာအငြင်းမဲတွေထက်ထက်ထဖြစ်နေတာတကယ်အဲ့ဒီလူနှစ်ယောက်အဲ့ဒီထမင်းစားပွဲကိုသွားပြီသွားတဲ့အခါကျတော့ ဘသူကပြိဿတဲ့ကိုမျက်နှာကြည့်လင်းလင်းနဲ့ရင်ကော့ပြီးရွှေချင်လန်းလန်းဝင်နိုင်မယ်ထင်မလဲရိုးရိုးကုံကုံရောင်းကိုဝယ်နဲ့ကြီးပွားတဲ့လူကမဝင်နိုင်ပြီဘူးလားဝင်နိုင်တယ်အခုနတက္ကလုံကလောက်တဲ့လူကရင်ကော့ပြီးတော့ရှင်ရှင်လန်းလန်းနဲ့ဝင်နိုင်မှာမလားမလေးပြိဿတဲ့ကမြန်မိတ်ဆွေတွေကမြန်ဖက်တဲ့တုန်းကဒီနေ့ငါအချိန်ဘလောက်ရတော့မြန်မေးလိုက်မယ်ဆိုလို့ချင်းပြက်လက်ကိုလိုက်တော့မဟုတ်ဘူးလားမမေးဘူးပြောနိုင်မှာမလားမေးရင်မေးလိုက်မှာအဲ့ဒါလူတော့တဲ့အဲ့ဒါ ဘလောက်ပဲအကုသို့မကြောက်ဘူးဆိုတဲ့လူကဲဖြစ်ပြီးလူတော်လည်းမေးမယ်ဆိုလို့ရှိရင်တော့အဲ့ဒါချက်တော့ချက်သေးတာပဲမဟုတ်ပေဘူးလားအဲ့ဒါကြောင့်အဲ့လိုစိတ်အညစ်မဲ့ဝင်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တတ္တိချက်တယ်တတ္တိညံ့ဖြစ်စင်းတဲ့စိတ်